မိတို့ဒီနေ့က2020ခုနှစ်ဇူလိုင်လ9ရက်စနေနေ့ထေရဝါဒကမ္မထာလမ်းစဉ်သဝရိယရာပိုင်290ခုသုံးချကျင်လာမြတ်ပတာပိုင်ရှိဟေတုပစ္စည်းရောဒုတိယမြောက်နေပေါ့နော်ညနေပိုင်းသဝရိယရာပိုင်နေဟေတုပစ္စည်းရောဒုတိယမြောက်သင်္ကြန်ပို့ချနေပါတယ် အနေကဘုန်းကြီးတို့ဟိတုပစ္စယောဆိုရေတောင်းမြစ်ကိုပြောတယ်ဆိုတာဒါပြောခဲ့ပြီဟိတ်တရားတွေဆိုရေတောင်းမြစ်နဲ့တူတယ်ဒီရေတောင်းမြစ်တရားဟုတ်လားပုရိသင်များဖို့ကတော့အကုသိုလ်ရေတောင်းမြစ်နဲ့ကုသိုလ်ရေတောင်းမြစ်ဒီလိုပဲပြောလို့ရအကုသိုလ်ရေတောင်းမြစ်ဆိုတာကအဓိကအကြောင်းကဘာလဲဆို အကုသိုလ်ရှိသောမြင့်ရှင်တန်ကြည်ထွားရင်ကြောင့်အာယောနိတော်မနတိကတော့ဖြစ်ပေါ်လာတဲ့တွေ့လာတဲ့အာယုန်ဒီပုံမှာဆင်ញနှလုံးသွင်းတော့မရှိဘူးတတိညာနဲ့ဆင်ញမှု မရှိဘူးဆိုရင်တော့အာယောနိတော်မနတိကတော့ဖြစ်သွားတော့အဲဒီအာယောနိတော်မနတိကတော့ကြောင့်ဒီလောဘတွေဒီလောကရှိလောဘရှိသောမြင့်ကြီးကြီးလောဘမြင့်ရှိသောမြင့်ကြီးကြီးထွားဟောရှိသောမြင့်ကြီးကြီးထွားနောက်ကသူနဲ့တူ လောဘရည်တော်မိကြောင့်လောဘစိတ်စိတ်တိတ်တွေဖြစ်မယ်စေစားရုံတွေဖြစ်မယ်ဒေါသရည်တော်မိအချင်းဒေါသစိတ်တွေစေတသိက်တွေနောက်စေစားရုံတွေဖြစ်မယ်မောဟရည်တော်မိကြောင့်မောဟစိတ်တွေစေတသိက်တွေနောက်ရုပ်တွေဖြစ်တာကိုကနှလုံးသွင်းမတိုက်အာယောနိတမတိကာရကြောင့်နှလုံးမသွင်းမတိုက်အာယောနိတမတိကာရကြောင့်မို့ပေါ့နော် တတိညာလွတ်နေမယ်ရှုတော့ရှုတယ်တတိလွတ်သွားရင်လည်းပဲနောက်ကလောဘရေတော်မြေဒေါသရေတော်မြေကရှင်သန်ကြီးထွားပြီးတော့အတိပွင့်နေဖြစ်ပေါ်လာတယ်နော်ဒေါသစိတ်စိတ်တွေရုပ်တွေလောဘစိတ်စိတ်တွေရုပ်တွေဖြစ်ပေါ်လာတယ်ဒါကိုဆုံးလို့ရမှာတကယ်လို့ဘုန်းကြီးတို့ကဖြစ်ပေါ်လာတဲ့တွေ့ကြုံလာတဲ့အာယုံပေါ်မှာ ဆင်ញံနှလုံးသွင်းတတ်မယ်ဆိုရင်ပြောင်းသွားနိုင်လူရင်တန်နေစရာအာယုံပဲမလို့လေလူရင်တန်နေတဲ့မရှိဘူးဆွန့်လွတ်နိုင်တာတွေဖြစ်လာစိတ်ဆိုးစရာအာယုံကြောင့်မစိတ်မဆိုးတော့မေတ္တာစိတ်တွေဝင်လာမယ်ကရုဏာစိတ်မုဒိတာစိတ်ဥပေက္ခစိတ်တွေဝင်လာမယ်ဟောအဲကြတော့ကုသိုလ်စိတ်စိတ်တွေစိတ်တရားတွေမြောင်းသွားတယ် ပညာနဲ့ဆင်ញင်နှလုံးသွင်းတတ်တော့တတိပါမယ်ဉာဏ်ပညာပါမယ်ဒီလိုဆင်ញင်နှလုံးသွင်းလိုက်တော့တတိပါမယ်သို့မဟုတ်ဆင်ញင်နှလုံးသွင်းတတ်မယ်တတိတော့မှဉာဏ်ပါတဲ့တတိမျိုးမှာပိုကောင်းတာခဏခဏပြောဖြစ်နေနော်အဲ့ဒီကကြတော့ဒီတရားတွေကိုမှန်မှန်ကန်ကန်ဆင်ញင်နှလုံးသွင်းနိုင်အဲ့လိုယောနိတမလိတေကရထားလိုက်ရင်ဟုတ်နောကတရားတွေကလည်းဘာဖြစ်လာလဲကုသိုလ်စိတ်စိတ်စေစားရုပ်တွေဖြစ်လာတော့ လောဘဒေါသမောဟဒီအကုသိုလ်ရေတောင်းမြတ်တရားတော့နော်ဘယ်တော့မှသူကအာယုံယူတဲ့နေရာဘယ်တော့မှပြေးဝတယ်မရှိဘူးတင်းနေနေရောင်ရဲတယ်မရှိဘူးလိုချင်ပြီးဆက်လိုချင်တာဒေါသတွေကလည်းအတော်မတောင်ဖြစ်နေမောဟတွေလည်းဒေါမတောင်ဖြစ်နေအကြောင်းပြီးမပြီးဘူးအလောဘအဒေါသအမောဟကုသိုလ်ရည်တော်မြတ်တရားဒီအာယုံကိုယူတဲ့နေရာမှာကြတော့ဒီအာယုံကို ဟုတ်လားရအောင်ပြီးဝအောင် လုပ်လို့ရနော်အမှန်တိုင်းသိတော့တရားယုံလူချင်းတော့လွတ်ချလို့ရဆုံးပြလို့ရဒေါသမဖြစ်တော့ဒါမျိုးကိုပြောလို့အဆုံးအကန့်အသတ်ပြုလို့ရတယ်ရတော်ပြုလို့ရတယ်ဒါကိုပြောတော့နော်အဲဒီမှာပဋ္ဌာန်းတရားကိုနည်းနည်းလေးကြည့်လိုက်နော်ပဋ္ဌာန်းတရားမှာဘယ်တရားပဲကြည့်ကြည့်ခုဒီမှာကြည့်လိုက် ဒီမှာဘုရားဟောတာတွေဟာဒီကြည့်လိုက်နော်ပထမဒီမှာဟိတုပစ္စည်းရောဆိုအကြောင်းတရားကလောဘဒေါသမောဟအလောဘဒေါသမောဟဒါကိုချုပ်ပြီးတော့ဟိတုလို့ဘုရားကသုံးပါဒီမှာပုဂ္ဂိုလ်သားတို့ယောက်ျားမိန်းမဘာမှမပါဘူးပရမထတက်တက်သဘာဝတက်တက်ပဲဟောသွားတာပဲနော်ဘုန်းတို့ဒီတုတ်တံပိုင်းနေကျန်တဲ့နေရာပိုင်းနေကြဒီလိုမဟုတ်ဘူးကျန်တဲ့တရားတွေကျန်တော့နော် ဒီပုဂ္ဂိုလ်တ attva တွေနဲ့ဟောတာဒီနေရာမှာကျသဘာဝတ attva ဟောတာဒီတုတ်တန်တွေဘာတွေကြတော့ဒီပုဂ္ဂိုလ်ရဲ့အလိုအစ္ဆာတရားကြည့်ပြီးတော့ဒီပုဂ္ဂိုလ်ကဒီလိုဟောမှတဲ့တရားရဒီလိုဟောတာဒီမှာကျတော့ဒီပုဂ္ဂိုလ်ရလိုဆန္ဒကိုမကြည့်ဘူးသဘာဝတ attva ပဲဟောသွားတာကြည့်လိုက်ဒီမှာနော်လောဘလောဘကြောင့်လောဘနဲ့တူဖြစ်တဲ့စိတ်စိတ်တည်းတွေဖြစ်မစိတ်စားရုပ်တွေဖြစ်ပုဂ္ဂိုလ်တ attva ငါးပါးကြောင့်ဘာမှမပါဘူး အာရမဏပစ္စည်းလည်းဒီတိုင်းပဲရူပယနာသကုဝိညာဏရူပယနာယုတ်တရားပဲတဘာဝပဲတတ်တတ်ညုံဒီယုတ်ကိုအာယုပြုပြီးရူပအာယုမြင်မြင်သိစိတ်ဖြစ်တယ်ဒီမှာတဘာဝတရားတွေဘာယုတ်တရားနန္တိဘီပုဂ္ဂိုလ်တ attva ငါးပါးယောက်ျားမင်းဘာမှမပါဘူးနော်ဒါကြောင့်ဒီတဘာဝမြင်အောင်ရှုရတယ်အဲ့ဒါမျိုးတဘာဝမြင်သွားရင်ဘုရားကဗာလဲဒီပဋ္ဌာန်းတရားဟောတယ်ဆိုတော့က သဘာဝမြင်အောင်ရှုတတ်ဖို့ကြည်တတ်ဖို့ဟောတာဟုတ်သဘာဝမြင်အောင်ကြည်တတ်ရှုတတ်ရင်ဟုတ်လားနာမရူပပရိစေတာညာပေါ့နော်ဒါခဏခဏပြောနေကြမယ်နာယုတ်ကိုကိုယ်ကိုပြပြမြင်သိတဲ့ညာမျိုးဖြစ်ပေါ်လာတာနော်အကြောင်းတရားရှုမှတ်တဲ့ကကြသဘာဝမြင်အောင်ယူသဘာဝမြင်အောင်ယူခဏခဏတိုက်တွန်းနေနော်သဘာဝမြင်သွားရင်ဒိဋ္ဌိဝိတ္တုတ်တိနော်ငါတို့ကယောက်ျားမိန်းမကအမြင်ကစင်ကြယ်တော့တာပဲ တဘာဝမြင်သွားရင်ငါတို့ကယောက်ျားမိမအလုံးလုံးပြုတ်သွားဒီဥသောတိတာဆိုတဲ့ပုံညာပြုတ်သွားတာဟောဒါယုတ်တတ်တပဲဒီတန်ကလည်းနံတတ်တပဲအဲအတန်ကလည်းယုတ်တတ်တပဲယုတ်ကိုမြင်သိတာနံတတ်တဲ့ကြားသိတာနံတတ်တဲ့နော်တကယ်လို့ဒီယုံနာလေးဒီအာယုံပေါ်မှာဖြစ်ဖြစ်ရှုမှတ်လိုက်အဲ့ဒီချိန်တွေလောဘဒေါသမဖြစ်သေးဘူးကုသိုလ်အကုသိုလ်မဖြစ်သေးဘူးဟွန်းတတိကပြီးမှတ်နေရင် ပြစ္ဆရာဝဇံ16ရင်တံမြတ်တံမြတ်ဝုဒ္ဓောဒီကြားအတွင်းမှာပဲရပ်သွားနိုင်တဘာဝမြင်ပြီးရပ်သွားမှာတကယ်လို့တတိကတ်နေရင်ဟိုဘက်မှာဘာဖြစ်သွားမှာတဘာဝမမြင်လို့မရသည့်တိုင်တတိကတ်သွားရင် ကုသိုလ်တတိကတံကုသိုလ်တတိလိုပါလို့ဆိုတော့ဘေးမှာပဲမှာကုသိုလ်ဘက်မှာပဲရှိတယ်အကုသိုလ်ဘက်မှာဖြစ်တုတ်တံမှာတော့ဘိဆာတတိပါညာရှိတော့တတိကသွားရင်ဟိုမှာကုသိုလ်စောဖြစ်တော့ တတိလွတ်သွားရင်အကုသိုလ်ဆိုဖြစ်မှာတတိလွတ်သွားတော့ဗာဖြစ်မယ်အကုသိုလ်ဆိုဟောလောဘဖြစ်အာယုန်တွေ့တော့ဟောလောဘစိတ်စိတ်တိတ်ဒီစိတ်စာယုန်တွေဖြစ်ကုန်ဒါကိုပြောလို့ရင်ဗျာဒီတော့မြတ်စွာဘုရားရဲ့ဒီပဋ္ဌာန်းတရားတော်ဟာဝိနည်းစာတရားကိုကြည်ဟောတာမဟုတ်ဘူးเนาะတကယ်တမိတဉာဏ်အစွမ်းကိုပြလို့တဲ့အတွက်ဒီတဘာဝတတ္တပြပဋ္ဌာတတ္တတွေကိုဟောပြတဲ့တရားတွေပဲ ဒါကဘာအတွက်ထောက်ကူပြုလဲတရားရှုမှတ်တကတိတ်ထောက်ကူပြုတယ်ဒါလေးတွေတိတ်ထားတယ်နော်အမနေ့ကတော့ဘုန်းကြီးတို့ကဒီရေတောင်းမြင်တစ်ခုပေါ့နော်ဒါညတော်ပြင်ပုရုဇဉ်သောတော်မန္တရာကံအနာကံတောင်ဆိုင်တာပေါ့နော်ယန္နာကြရင်တော့ဒီကုသိုလ်ရေတောင်းမြင်မရှိတော့ကရိယာရေတောင်းမြင်ဒါမျိုးပဲပြောင်းသွားတယ်နော်သူတို့ကြကရိယာဖြစ်သွားတော့ ဘုန်းကြီးတို့ပုရိသန်တော်တော်မတရားကအနာဂံတိုင်းကတော့ကုသိုလ်အကုသိုလ်ဖြစ်နေတော့မယ်အဲ့လိုမှတ်ထားဒီတော့ဒီမှာနည်းနည်းလေးနားလည်အောင်ပြောကြအောင်ပေါ့နော်ဒီတော့ဒီကုသိုလ်ရေတောင်းမြင်နဲ့အကုသိုလ်ရေတောင်းမြင်နဲ့ပတ်သက်ပြီးတော့ဟုတ်လားဘုန်းကြီးတို့ခလန္ဒာကျောင်းနာဝရှိတဲ့ဥဒုကျောင်းလေးတွေပေါ့ရှင်ဒေဝဒလောင်သူ့ရဲ့ဘဝပြန်ကြည့်လိုက်ပေါ့သူ့ရဲ့ပြန်ဘဝပြန်ကြည့်လိုက်တဲ့အခါကျတော့ ရွယ်ကုန်ဒီဘဝอืมရွယ်ကုန်ဒီဘဝရှုခွက်ကြီးရသူကဒီရှုခွက်ကြီးကိုမတရားလို့ခြင်းတယ်လေမတရားလို့ခြင်းတော့သူကဘာတစ်ခုမှမပေးဘဲနဲ့လကားလို့ခြင်းတော့လောဘအကြီးဘုရားလုံးရွယ်ကုန်ဒီကြလို့ရှုခွက်ပြင်မယ်လို့တန်ရတန်ကြီးကိုပေးပြီးရှုတာတရားသဖြင့်ရှုတာအတရားသဖြင့်ယူတဲ့ပုဂ္ဂိုလ်ကရှုခွက်ရမှာ သူကအရင်တွေ့တယ်သူကမတရားနှိုချင်လာတဲ့ခါကျတော့ဟုတ်လားဘာမှတောင်းဝပြည့်တဲ့ရွှေပြောပခွက်ပုံစံမျိုးမျိုးပြစ်ပေးပြီးတော့လောက်တာဟုတ်လားဘုရားလောင်းကသူ့ကြောင်းအဲ့နေရာပြီးတော့ဒေဝရအလောင်းရောင်းတဲ့နေရာလာတွေ့လာရောင်းတာရွှေခွက်တွေ့တန်တန်ကြီးတွေပေးတန်တန်ကြီးတော့မပေးပါဘူးရှိတဲ့ရွယ်တွေကုန်ပေးပြီးဝယ်သွားတာလက်ခံတာအဲ့မှာကြည်လိုက်ပေါ့ ဘုရားလောင်းကတရားတော်နီးနဲ့ရထားတဲ့ရွှေကွက်ကိုဒေဝရလောင်းကပါလို့မတရားရခြင်းတာနော်မတရားရခြင်းတော့လွတ်ထွက်သွားအဲလွတ်ထွက်သွားတော့ကကြတော့ဒီမတရားနီးနဲ့တောင့်တထားတဲ့ဒီရွှေကွက်ကိုမရတော့ပါပြီလေနောက်ထပ်ဓမ္မလောဘရေတော်မြတ်အာကြည့်ခဲ့အာတန်ခဲ့နောက်ထပ်ပါလို့ဒေါသရေတော်မြတ်တဲ့တကကြီးမွရှင်သန်ကြည်ထွားသွားလိုက်ပါဟမ် ဒီတော့လောဘဒေါသတွေဖြစ်ပြီးဆိုမောဟလည်းပါတော့တာပေါ့လောဘဖြစ်မှာတော့မသိလို့လောဘဖြစ်ဒေါသဖြစ်မှာတော့မသိလို့ဒေါသဖြစ်တာလောဘဒေါသဖြစ်မှတ်ထားပေါ့ပါပါနဲ့မောဟပါတယ်ဒေါသဖြစ်လို့မောဟပါတယ်လောဟလောဘဖြစ်လို့မောဟပါတယ်ဒီလိုကမှတ်ထားအဲ့တော့ဒီရေတောက်မြစ်တွေကဘဝဆက်ဆက်အားကောင်းလာနော်ဒီလိုချင်တာမရဟုတ် မတရားလိုချင်တဲ့လောဘလိုချင်တာမရတဲ့ဒေါသနော်အဲ့ရနေပါပြီနောက်ဆုံးဘုရားဘုရားဖြစ်လာတယ်အဲ့ဒီချိန်မှာသူကလည်းလူသားဖြစ်လာတယ်နော်မင်းသားဘုရားလည်းဘယင်သားသူကလည်းဘယင်သားဖြစ်လာဘုရားကတော့ဒေသင်ချိန်နဲ့ကာဘာတသိပါရင်ဖြစ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေကြောင့်ဘုရားဖြစ်တာဘုရားဖြစ်တော့သူကအဲ့ဒီချိန်မှာဗာလဲသင်္ကန်းဝတ်တရားတွေအားထုတ် အထုတ်လာတော့ငကုလောဘရဲ့ရေတောင်းမြေကအတန်လာခဲ့တာဟုတ်အတန်လာတဲ့အခါကျဘာဖြစ်လာလဲသူများတွေလိုဘုံကြီးခြင်းနဲ့အချောင်းကိုပါရမီရှိမရှိမသိအတူတူသင်္ကန်းဝတ်တဲ့6ပါးကဘုံကြီးသူကအချောင်းဘုံမကြီးပဲဒီတော့ဘာဖြစ်လာလောဘတွေအကြီးလာဟုတ်ဘလောက်တွေဖြစ်လာလဲဆိုတော့ဖျားလုတ်ခြင်းနဲ့ဆန္ဒတွေဖြစ်လာလောဘတွေတိတ်အကြီးလာ တော့ဖះကိုတတ်ပြီးဖះလုံးမယ်ဆိုတဲ့အနေနဲ့ဘယ်တော့မှဖះကိုတောင်းဆိုတယ်ဖះတက်တော်ရတော်ကြည်ပါပြီဟုတ်လားဒီတန်ဃာတွေကိုသူအနေကိုဖះလုံးအနမကတော်တော်ပြင်းထန်ပြောက်လောက်လာအဲ့တော့ဘိုးရံညိုးဖွဲတာပေါ့နော်ဖះရာဖះရဲ့နေရာကိုရခြင်းတဲ့လောဘနော်တရားကိုမရတဲ့အခါကျဒေါသထပ်ဖွဲ့ဖွဲ့ပြီးတော့မလုပ်တယ်အဲတော့မောဟလည်းပါလာတယ်သိဉာဏ်မဲ့တဲ့လောက်ရတယ်လောက်တော့ ဖရာသေးအောင်အိစကုတောင်ထိတ်ကနေကြောက်တုံးကြီးလှိမ့်ချတတ်တာဒါလည်းဖရာဟိုလားဒီကြောက်တုံးကြီးကနေပဲ့ထွက်လာတယ်ကြောက်ချလေးဆင်းလို့ထိခိုက်တိုင်းအသက်အန္တရာယ်တော့မထိခိုက်ဘူးဒါမရတော့မလုပ်နဲ့လေးသမားတွေဇတတမင်းနဲ့ပံပေါင်းလေးသမားတွေနဲ့လှုပ်ချန်တပ်ဖြတ်ခိုင်းဒါလည်းမအောင်မြင်ခဲ့နောက်ဆုံးစစ်တိုက်တဲ့နာလာဂီဆင်သူက စစ်တိုက်တဲ့ကမှာအရက်တွေများကြီးဘယ်နှရက်အရက်ဘယ်လောက်တိုက်ရမလဲဆိုရှိတယ်အဲ့လိုကြောင့်အဲ့လိုတိုက်ပြီးမှစစ်တိုက်တော့အခုကြာတော့ဘာလုပ်လဲဆိုစစ်တိုက်တဲ့အချိန်လောက်မကဘူးအဲ့ဒါကစင်ကြီးကိုစင်တိတ်နေပေါက်အရက်တွေအများကြီးတိုက်ဘုရားဆုံးခံကြွားတဲ့အချိန်မှာလွတ်ကားအဲ့လိုလောက်တာပဲအဲ့တော့သူ့လောက်ရတဲ့ကြောင့်ဘာဖြစ်လဲနောက်ဆုံးတော့ တေကဏိကာလမှာလောဘဒေါသမောဟရင်ခံစိုးကြိုးတွေမရှိမလားခံစားနောက်နာပြန်ဝန်ချတောင်းတာနော်ဝန်ချတောင်းမေမြူပြီးဝီစေးရောက်ကိုအမှားကိုသိတဲ့အတွက်ဝန်ချတဲ့အတွက်ဒေါသတော့ဆက်လက်ရှင်းတမ်းရမရှိလို့ဒီဟာလည်းကြည်လို့မြင်တယ်ပေါ့နော်နောက်တစ်ခုကြည်လာစေစမနာလောက် စေစမဏလောင်းကလည်းသူကဘောတခုမှဘုရားလောင်းကသူ့ကိုရှက်ခွဲခဲ့တော့အဲတော့အဲ့ဒီအညိုတေးကြောင့်ဘုသူကလည်းဘဝတိုင်းအရှက်ခွဲမယ်ဆိုရင်သူ့ကိုပြန်ပြီးကလေးစားချေရှက်ခွဲမယ်ဆိုအညိုအာခတိုင်းထားခဲ့နော်ဒါမောရတောင်းမြင့်ဒေါသရတောင်းမြင့်ပေါ့အဲ့ဒါတွေကဘဝတိုင်းဘဝတိုင်းမှာဟုတ်လားတဖြည်းဖြည်းနဲ့ဒုက္ခပြီးတော့ဘဝတိုင်းဒုက္ခပြီးခဲ့တာ နောက်ဆုံးဟိုဘုန်းကြီးတို့ဘုရားဘုရားဖြစ်ပေါ်ရောက်တယ်အဲ့ဒီမှာလည်းပညာကင်းမဲ့ဆိုတော့ဘာလို့ဆွဆွဲတာဆွဆွဲတော့ဘာဖြစ်လဲသူ့ရဲ့ဒေါသကြောင့်သူ့ပြင်းတဲ့သူပဲရှက်ကွယ်ဝီစီငရဲရောက်သွားတယ်ဒါကသူ့ရဲ့ဒေါသရေတောင်းမြေအားကောင်းတဲ့ဒေါသရေတောင်းမြေပြည်ပြီးတော့မောဟလည်းပါပြီးပေါ့ဒီရေတောင်းမြေတွေကြောင့်မို့မကောင်းတဲ့ဘုံမှာရောက်သွားတာ သူကကြတော့ဟုတ်လားဝီစင်ငရဲ့ရောက်သွားပြီမလို့နာကြည့်ချက်တည်းပြေပြောင်းမသွားသေးဘူးစက်တက်ဖြစ်နေဟိုမှာမှတ်ထားဖို့ပါက လောဘရေတော်မြင်အာကြီးကြီးဒေါသရေတော်မြင်အာကြီးကြီးမောဟရေတော်မြင်ကပါတယ်ဒီလိုမှတ်ထားနော်မောဟရေတော်မြင်တိတအာတန်တဲ့ပုဂ္ဂိုလ်ဆိုရင်တော့သူကပို့ဆိုးတော့ ဟောရတောင်းအာတန်ပုဂ္ဂိုလ်ရအယူဆအလွဲမှားရယူဆတော့အယူမှားကိုအာတန်တဲ့ပုဂ္ဂိုလ်ကြတော့ဘုန်းကြီးတို့တခြားပုဂ္ဂိုလ်တွေတော့မကောင်းဘောဟဆက်ဆက်တရားရဖို့ခက်တာဘယ်တရားမှမရနိုင်ဘယ်သူမှလည်းချွတ်လို့မရဘူးအမတန်အကြောင်းတရားလည်းမခံနိုင်အကျိုးတရားလည်းမခံနိုင်ဘယ်လိုကုသကံလုပ်တာအကုသကံလုပ်လို့ဘာမှ ဒါအဖြစ်ဘူးပြုပါများမတားပဲဒီလိုအဲ့ဒါကတော့ပြောစရာမလိုတော့အဆိုးဆုံးဒီမိစ္ဆာဒိဋ္ဌိတွေပေါ့အယူဆမှာအဲ့ဒါကြတော့သူကအဖျားရှင်မှတော့ချုပ်လို့များတယ်အလွန်ကြောက်စရာကောင်းဒါတော့မောဟရေသောအာတန်နဲ့ဒီလိုဖြစ်တယ်လို့ဒီလိုမှတ်တော့ပြီးတော့ဒါကဘုန်းကြီးတို့အကုသိုလ်ရေသောမြစ်တွေနဲ့ပတ်သက်ပြီးပြောတာကုသိုလ်ရေသောမြစ်တွေနဲ့ပတ်သက်ပြောရင် ကုသိုလ်ရေတောင်းမြတ်မှာခုနကသူစရာလေးထိုးပြနေအာလောဘရေတောင်းမြတ်အာထောတာရေတောင်းမြတ်အာမောဟရေတောင်းမြတ်ပေါ့ဒီရေတောင်းမြတ်တွေကြတော့သူကခုနနဲ့ဆန့်ကျင်တာပေါ့နော်ဒီအာယု၅ပါးကာမဂုဏ်တရားတွေတွေ့လာရင်နော်ဆင်ញံနှလုံးသွင်းတတ်တယ်တတိညာနဲ့နေတတ်တယ်နော်ဒီဘဝမှာကိလေသာတွေကိုမဖြစ်အောင်ကျင့်ကြထုတ်နိုင်တယ် ဒီနှစ်သက်စရာအရေးတွေမလဲလွတ်ချနိုင်တယ်စွန့်လွတ်နိုင်တယ်ဟုတ်ဒါအတော့အဲ့ဒီလိုပုံကုံမျိုးကြအာလောဘရေတော်မြစ်တွေအကောင်းတော့အတော့တရေတော်မြစ်တွေအကောင်းတဲ့ပုံကုံကြတော့ဘယ်လိုဆိုးတဲ့အာယုန်နဲ့တွေ့တွေ့ဟုတ်ဒေါသမဖြစ်ဘူးတတ္တဝါတွေကိုမေတ္တာအကျွေးမထားနိုင်ဟုတ်စေညနှလုံးသွဲပြီးမေတ္တာကရုဏာမေတ္တာဥပေက္ခတရားနဲ့နေနိုင်တယ်ဓမ္မစိုးတရားတွေနဲ့နေတယ် ဒီတဲ့တဆင့်တက်ပြီးတော့ကုသနာမှာဖြစ်တဲ့ဒီဒေါသတွေကုံတော့ကျင့်ကြအောင်ထုတ်နိုင်နော်အဲဒေါသမျိုးရေတော်မျိုးအာကောင်းတဲ့အဒေါသရေတော်မျိုးအာကောင်းတဲ့ပုဂ္ဂိုလ်တဆင့်တစ်မြင့်တက်သွားအောင်လုပ်နိုင်ဒီအာလောဘတို့အာဒေါသတို့အာမောဟတို့ဒီတိုင်းအာမောရေတော်မျိုးအာကောင်းတဲ့ပုဂ္ဂိုလ်လည်းကြည်လိုက်ပါဦးနော်ပညာတွေတဆင့်နဲ့တဆင့်နဲ့မြင့်တက်အောင်လုပ်လိုက်တဲ့အခါကျတော့အာဂုတေကလုံးဝကုံဆုံးသွားတော့အဲ့ဒီလောက်ထိလောက်အောင်အဲ့ဒါပါလဲဆိုတော့ အကြောင်းကယောနိတော်မလေးကာလာစိတ်ဉာဏ်နှလုံးသွင်းလာလို့တတိထားလို့အဲတော့ယောနိတော်မလေးကာလာဆိုဘာပြောရလဲစိတ်ကောင်းထားမှုစိတ်ကောင်းရှိမှသူတော်ကောင်းတရားဆိုဘုန်းကြီးနာယူလေးလာနိုင်မှာနာယူသူတော်ကောင်းတရားတွေနာယူလေးလာလို့နာယူလေးလာတဲ့ကမှတိအောင်နားလည်အောင်လေးလာသူတော်ကောင်းတရားတွေတိမှကျင့်နိုင်ပါတယ် ရှင်းတဲ့ခါကျလည်းတာမန်ကျင့်ရမှာမဟုတ်ဘူးကြာကြာထိုင်နေုံနဲ့မပြီးဘူးဘာလို့လဲဝိပဿနာဉာဏ်နဲ့ဆင့်စင်တောင်းဝိပဿနာဉာဏ်နဲ့ဆင့်စင်ဖြစ်မှာမညာပုံညာရဝိပဿနာဉာဏ်နဲ့ဆင့်စင်ဖြစ်မညာပုံညာရမှာဆရာဆရာကိလေသာရေသားမြင့်တွေပြတ်သွားလုံးဝပြတ်သွားအဲ့ဒီလောက်ထိဘုန်းတော်ကြိုးစားအထောက်အောင်အဲဒီမှာတတိထဝေယက ဒီပဋ္ဌာန်းတရားတော်ကိုအာယုပြုမှန်းဆဖို့အတွက်သူကတော့လောကဥမာတွေနဲ့ခိုင်းနိုင်ပြဒီလိုခိုင်းနိုင်ကြတာတော့ဒီအနုမာနတော့မှန်းဆကြည့်ုံလောက်ပါပဲတကယ်တမ်းကျတော့ဒီပရမတ္တသဘောတွေနဲ့လောကဝါဒပညာသဘောတွေကဘယ်တော့မှထပ်တူထပ်မြောက်မဖြစ်နိုင်ပါဘူးဟိုဒါကိုပြောတာတခြားမဟုတ်ပါဘူးတချို့က အသေးကန်ပြီးတော့ပရမတ္တသဘောကိုလိုချင်သလိုဆွဲယူတာရှောက်ကြံတာကြော်လုံးပြီးတွေးတာကြံတာဒီလိုဖြစ်တတ်တော့အဲ့မှာတစ်ခုချင်းလိုက်ပေါ့နော်သူ့နေရာနဲ့သူလိုက်ပြီးတော့ထကရာဆရာများကဥမာပေးတာဟေးအတုပြေစောဆိုရေတော်မြင့်နဲ့တူတယ်အာရမဏပြေစောဆိုဘာလဲကျိုးရန်တို့တောင်ဝေးတို့နဲ့ဆွဲကင်စရာနဲ့တူတယ်ဒီလို မိတ်ထားတော့ဗောနော်အာရမပစ္စည်းဆိုဟိုကြိုးရနဲ့တူတယ်နော်ဒီဆိုလိုတာကကြိုးရနဲ့တူတယ်ဆိုတာသက်ရှိလောကရဲ့အခြေခံပြည့်တဲ့ဘုန်းကြီးတို့သက်ရှိပုံကိုယ်ကြည့်တယ်ရုပ်တရားနံတရားရှိတယ်ရုပ်တရားနံတရားတွေမှာဟုတ်လားယူဘခန္ဓာရုပ်တရားပေါ့ဝိညာဉ်ခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆွဲလာနေတဲ့ဒီခန္ဓာ၅ပါးကြီးပေါ့ဗျာအဲလိုဖွဲ့လာရုပ်နဲ့ ခွဲလိုက်ယုံနဲ့နာဒီဘက်ခန္ဓာယုံပေါ့နော်ခံစားမှုတို့မှတ်သားမှုတို့ပြီးတော့သိမှုတို့ တွေးမှုတို့စာရတာနံတရားတွေပေါ့ဒီနံတရားတွေကဘုန်းကြီးတို့အာယုံရှိမှအာယုံတခုအာယုံဖြစ်နေအာယုံမရှိမနဲ့သူကသူဖြစ်နေနော်လောကမှာပင်ကိုဆွမ်းတတ္တိနဲ့ ထိုင်နေရတဲ့သွားတဲ့ဣရိယာပု၄ပါးရှိတယ်။ဒါပေမဲ့လို့ဟုတ်လားအသက်ကြီးရောပုဂ္ဂိုလ်များမကျမ်းမာတဲ့ပုဂ္ဂိုလ်များမတန်ဆွမ်းတဲ့ပုဂ္ဂိုလ်များကြဒီလိုထိုင်နေရတာသွားတာလွယ်ကူလုပ်လို့မရဘူး။သူတို့ကြဘာလို့အားလဲဒီထိုင်ဖို့ရဖို့သွားဖို့လာဖို့အတွက်တောင်ဝေးတို့ကြိုးရမ်းတို့တခုခုစွဲကင်ပြီးတော့မှထိုင်နာတတာရတာပြုလုပ်နိုင်တယ်လို့ပဲဒီနန္တရားတွေကလည်းအာယုတစ်ခုခုကို စွဲထားမှပီရမှဖြစ်နိုင်တာနော်အဲကြောင့်အာယု6ပါးကိုတောင်းဝေးကြိုးတန်းတဲ့ဥမာပေးလာတာဟောဟိတုပစ္စည်းဘက်ကကြည်လိုက်တဲ့အခါကျတော့သူ့ကိုဒီဟိတုပစ္စည်းတရားတွေကကောအာယု6ပါးကိုတောင်းဝေးကြိုးတန်းတဲ့ဥမာပေးတယ်ဟိတုဟိတရားတွေကြပါလေရေတောက်မြင့်တဲ့ဥမာပေးတယ်ဒီဟိ6ပါးပေါ့နော် ရေတောင်းမြစ်ဆိုတာဟစ်ချော့ပါရေတောင်းမြစ်နဲ့တူတယ်ဟစ်ချော့ပါတွေလိုက်ကြည့်လောဘဒေါသမောဟအလောဘအဒေါသမောဟဒါနန္တရားတွေပဲစစ်တသိက်တရားတွေပဲနော်ဒီနန္တရားတွေမှာအာယု6ပါးကိုဒီနန္တရား6ပါးတွေကလည်းအာယု6ပါးတဲ့တဘာဘာကိုအာယုပြုမှသာလည်းဖြစ်နိုင်တော့ဝိတိဖြစ်စဉ်ကြည်လိုက်လေဝိတိဖြစ်စဉ်ကြည်လိုက်ဝိတိဖြစ်စဉ်လေးကြည်လိုက်တဲ့အခါကျဥမာခုနက ပြောခဲ့တယ်။အဲဒီဝိတိပစ္စကုရတော်ဝိတိသောတော်ဝိတိကာဏတော်ဝိတိဒီဝိတိပစ္စနေနည်းနည်းလှမ်းကြည့်ပုံမြင်လွယ်တော့ဗောနော်။ဘုန်းကြီးဆိုတော့ယူပါမအာယုံပြုနေပြီးတော့ဒီမှာဘာဖြစ်လာလဲဝိတိပစ္စနေဖြစ်စရာဝိသဝိညာဉ်တမဏေတန်တိတော်ဘုတော်နော်ဒီတိုင်အောင်ဘုန်းကြီးတို့တော့အတော်တမောဟဘာမှဖြစ်သေးဘူးဒီဇောရောင်မှာဖြစ်သွားနော် ဒီမှာဟိုရှုတရင်ယောနိတော်မဏိကနှလုံးဆင်ញနှလုံးသွင်းတရင်ဒီမှာကုသိုလ်စောဖြစ်တာဆင်ញနှလုံးသွင်းမှုမတရင်တတိလွတ်နေရင်ဒီဟောတော်မှာတတိဒီမှာအကုသိုလ်စောတွေဖြတ်သွားတာပဲနော်အဲတော့ဒီမှာဒီစိတ်တွေဖြစ်တာအာယုန်တစ်ခုခုပေါ့ဘုန်းကြီးဆိုတဲ့အစင်းအာယုန်ပြုတ်ပြီးတော့ဒီမြင်သိစိတ်စင်တန်းဖြစ်တော့ဘုန်းကြီးအတန်အာယုန်ပြုတ်ပြီးတော့ကြားသိစိတ်စင်တန်းဖြစ်မယ်အနတ်အာယုန်ပြုတ်ပြအနန္တိစိတ်စင်တန်းဖြစ်မယ် စားစရာအာယုံပြုပြီးတော့စာသိစိတ်ပေါ့ထိတွေးထိစရာအသုံးဆောင်တစ်ခုကိုသုံးဆောင်သုံးပြုပြီးဒီအောင်အဲ့တော့ဆိုလိုတာဒီအာယုံတွေကတော့တွေးကြုံနေပါပဲဒီအာယုံတွေကိုအကြောင်းပြုပြီးတော့နော်အာယုံတွေကိုအကြောင်းပြုပြီးတော့ဒီမှာကုသိုလ်သော အကုသိုလ်သော ဖြစ်တာကုသိုလ်စိတ်အကုသိုလ်စိတ်ဆိုဖြစ်တာနော်ဝိပဿနာပြောပြောရင်တော့ကိလေသာတွေဖြစ်တာပေါ့ဗျာနော်အဲ့တော့ပြောချင်တာဟိ6ပါးကသစ်ပင်တို့ရဲ့ရေတောင်းမြင့်တဲ့ တူတယ်ဆိုရင်အဲတော့ကြောင်းမြန်ပေါ့ဟိတ်6ပါးဘက်ကဟိတုဘက်ကပစ္စည်းချင်းရေတောင်းမြေရတီယာမိယာမြေကြီးနဲ့အောင်6ပါးတူတယ်ဒီလိုပြောနေတာပေါ့အလုံးမှတ်တာပေါ့တော့ဒါကြောင့်မို့ဘုန်းကြီးတို့ဒီအာယုံ6ပါးပေါ်မှာရှေ့ရှေ့ရတော့ဟုတ်လားနှစ်သက်မြန်လို့နှစ်သက်မြန်လုံးမှုလည်းမရှိသေးဘူးပေါ့အာယုံ6ပါးဆိုဒါတော့ဘုန်းကြီးတို့က စာတံပေတာနဲ့လောကပြောပြောရင်တာအာယုံသမီးအာယုံအိမ်သူအိမ်သားအာယုံပစ္စည်းအာယုံဘုံကြီးတွေကြောင်းအာယုံယာရုအာနာအာယုံအာယုံမျိုးစုံပေါ့အတွေ့အောင်ဒီပုံမှာနှစ်သက်မြန်နိုးမှုအာမကြည့်အောင်ဘာလို့မလဲတတိနဲ့ယောနိတော်မနိတိကာရနေတောင်းကြိုးစားမယ်တတိနဲ့ညာနဲ့ဆင်ညာနှလုံးသွင်းအောင်ကြိုးစားဒီအောင်၆ပါးတွေးကြုံလာတယ်မှာနှစ်သက်မြန်နိုးမရှိအောင်ဒီလိုဆင်ညာနှလုံးသွင်းတာ စဉ်ညနှလုံးမသွင်းတာရင်တော့ဒီအောင်နေတွေ့လာနှစ်သက်မှုမြတ်နှုတ်ကိုချစ်ခင်မှုပြဖြစ်မှာပဲဖြစ်လာရင်တော့ကဘာဖြစ်လာမှာဒေါ်ဘဇောတွေဖြစ်ဒေါ်သဇောတွေဖြစ်ဆုံးဖြစ်မှာအဲ့ရနေတစ်ဆင့်နဲ့ဆိုရင်ဘူးဆိုငိုကြွေးဟောအဆင့်နဲ့ဆက်ဖြစ်ကုန်ဒီအောင်6ပါးနဲ့ပတ်သက်ပြီးဒီသားအယုံသမီးအောင်နဲ့ပြည့်စုံအောင်နဲ့ပတ်သက်ပြီးတော့ဟုတ်လားတိတ်တိတ်မြန်မှုမဖြစ်အောင်သူတို့နဲ့ပတ်သက်ပြီးတိတ်ဒေါသမဖြစ်အောင် အဲ့လိုဘာလို့တတိနဲ့ညာနဲ့နေယောနိတော်မလေးဒီကရာနေတွေ့ကြုံလာတဲ့အာယုန်တွေပေါ်မှာတတိနဲ့ညာနဲ့မလွတ်အောင်နေတတ်ရအဲ့လိုနေနေနဲ့တဆင့်တက်ပြီးတော့ဘာလို့အောင်ဒီတွေ့ကြုံလာတဲ့အာယုန်တွေရဲ့ဟုတ်လားရုပ်ဆိုရုပ်တဘာဝမြင်အောင်နာမ်ဆိုနာမ်တဘာဝမြင်အောင်လောဘအကြောင်းခံပြီးတော့လောဘစိတ်စိတ်စိတ်တရားရုပ်တွေဖြစ် ဒီလောဘဝလောဘသဘောမြောင်ရှုလောဘကြောင့်ဖြစ်တဲ့စိတ်စိတ်သဘောမြောင်ရှုသူ့ကြောင့်ဖြစ်တဲ့ယုတ်တရားတွေမြောင်ရှုနော်တကယ်လို့ယုတ်သဘောဝနာမ်သဘောတွေမြင်တိုင်းငါတို့ကယောက်ျားမိန်းမလုံးလုံးပြုတ်သွားမှာပဲပြီးတော့ယုတ်သဘောနာမ်သဘောဝတွေကတာမန်ဖြစ်တာပေါ့ဒီရူပမျိုးကိုအကြောင်းပြပြီးဒီစက်ကွဉ္ဉ္စေဖြစ်တာတတ္တဝဉ္အကြောင်းပြပြီးတော့သောတာဝဉ္ဉ္စေဖြစ်တာပဲနော်အာယုန်နေအကြောင်းပြပြီးဒီမှာလောဘဖြစ်တာ အာယုန်တစ်ခုအကြောင်းပြုပြီးလောဘဖြစ်မယ်ဒေါသဖြစ်မယ်မောဟဖြစ်မယ်နော်ဒီအကြောင်းကျိုးတွေမြင်အောင်ရှုပါနော်အဲ့လိုမြင်သွားအကြောင်းကျိုးမြင်သွားလို့ချင်းချင်းကိုယ်တဏ္ဍမှာနော်အကြောင်းမအဖြစ်အကြောင်းမဲ့တက်တက်ဖြစ်နေတဲ့နော်အတွေ့မျိုးပျောက်သွားတာပဲနော်အဲ့ဒီပေါ်တန်တရားဝင်တာတွေမရှိတော့ကိခဝေဒနာဝုဒ္ဓတိ ဟောဘယ်အောင်သူအကြောင်းကြောင့်ဖြစ်တဲ့တရားတွေပဲအကြောင်းမဲ့တက်တက်ဖြစ်တဲ့တရားတွေမဟုတ်ဘူးဒီလိုသဘောပေါက်နော်ယုံမတန်တရားဖြစ်နေတော့ဝိသေကိစ္စစင်သွားတော့အဲ့ဒီလောက်ဒီဘုန်းကြီးတို့ကြိုးစားအထောက်ကြိုးစားအထောက်နေအောင်လေကြိုးစားပါဘောနော်အဲတော့ပြန်ပြီးတော့ပြောကြအောင်ပေါ့နော်အဲတော့ညာသောအပြင်သစ်ပင်တပင်ပေါ့နော်သစ်ပင်တပင် ကြီးထွားဖို့တပင်တပင်အောင်လားဖြည်းဖြည်းနဲ့ပင်စီတွေအရွက်တွေအသီးတွေရင်မဲ့အဲ့လိုဖြစ်ပေါ်လာဖြစ်ပေါ်လာအောင်ဘာလို့လဲရေတောင်းမြစ်ကနေပြီးတော့စုပ်ယူပေးလိုက်တာမြေကြီးထဲမှာစီစီအနှစ်တူကိုစုပ်ယူပေးလိုက်ရေတောင်းမြစ်ကစုပ်ပေးလိုက်တဲ့ကသစ်ပင်ကြီးဟာဖြည်းဖြည်းနဲ့ကြီးထွားလာ တရပင်တို့အာတို့ဆိုချိုတက်တွေစုပ်ယူတော့လမ်းမယားမင်းနဲ့ရှောက်ပင်နဲ့ချင်တက်တွေစုပ်ယူတာနော်ဤတော်မြစ်ကစုပ်ယူဒီမှာကွဲပြားသွားတယ်ပေါ့နော်စုပ်ယူတဲ့နေရာဘာဖြစ်လို့ဆိုတော့ဒီသူတို့တဏ္ဍာမှာရှိတဲ့မျိုးစစ်မှာတည်နေတဲ့ဗီဇတတ္တိကကွဲပြားလို့အချိုပင်အချိုပင်အချင်းပင်အချင်းပင်ဖြစ်တယ်လူတွေလည်းဒီတိုင်းပဲ လူနှောမြန်မာသတ္တဝါတွေလည်းအာယု6ပါးနဲ့တွေ့လာတဲ့အခါတချို့ပုံကိုယ်တွေကလောဘရေတောင်းမြစ်ကလောဘအကုသိုလ်ရေတောင်းမြစ်က အာတန်တော့တွေးသမျှအာယုတွေကိုလောဘနဲ့ပဲအလုံးလုံးတယ်လောဘနဲ့ပဲပြောတယ်လောဘနဲ့ပဲတွေးတယ်လောဘအာတန်ဒေါသအာကြီးတဲ့ပုံကိုယ်ကတွေးသမျှအာယုကဒေါသနဲ့ပဲတွေးတယ်ပြောတယ်လှုပ်တယ်မောဟအာတန်တဲ့ပုံကလည်းမောဟ နဲ့ပဲသူကတွေးတယ်ပြောတယ်လောက်တယ်အဲ့ဒီလိုဖြတ်သွားဟောအတိတရားရှိတဲ့ပုံပုံများကြတော့ဘာဖြစ်လာလဲဒီအောင်နဲ့တွေ့လာတဲ့အခါကျတော့ယောနိတော်မနိတိကထထတဲ့ဆင်ញံနှလုံးသွင်းတတ်တယ်ဒီလိုဆင်ញံနှလုံးသွင်းလိုက်တဲ့အခါကျတော့ဘာဖြစ်လာလဲသူတဏ္ဍမှာအလောဘရှိတာမြေတွေအကောင် အာဒေါသရှိသောမြင်တယ်အာကောင်းလားအာမောဟရှိသောမြင်တယ်အာကောင်းလားသူကြတော့ကုသိုလ်ကြီးဖြစ်လာတော့နော်အဲတော့လူကြီးရဲ့ပဋိသန္ဓေစဉ်ပိစမှာအနုတ္တိယကိလေသာတတ်တယ်ဆိုတာလူတိုင်းပါလာတာပါလာတော့ဒီဟာတွေပေါ်မှာပဲဒီနုတ္တိယတတ်တွေကိုအာမကောင်းအောင်တတိနဲ့ဉာဏ်နဲ့နေတိုင်းယောနိသမဏိကလာဆင်ញနှလုံးသွင်းတိုင်းနော် ဒါတွေကလောဘအနေအလောဘပြောင်းလုပ်လို့ရတယ်ဒေါသနဲ့အဒေါသပြောင်းလုပ်လို့ရတယ်မောဟနဲ့အမောဟပြောင်းအောင်လုပ်လို့ရတယ်အဲတော့ယောနိတော်မနေဒီကလားပေါ်မှာမုတ်တည်တယ်စဉ္ညာနှလုံးသွင်းမတက်ရင်တော့ငကုတက္ကပုပ်ပုပ်ပုပ်အာကောင်းသွားတော့ဒီနေရာမှာတော့ဘုန်းကြီးတို့ပြောကြတာတော့ခုနကဘုရားလောင်းနဲ့ရှင်တေဝဒနိုင်ရှင်ကြည့်ကြတော့ဘုရားလောင်း ဘုရားလောင်းသိတ္တတာမင်းသားနဲ့ဒေဝရာမင်းသားဒေဝရတမင်းသားပေါ့သူတို့ရဲ့ဗီဇာနှစ်ခုပြိတန်နေမျိုးရိုးဗီဇာလေးနှစ်ခုနိုင်ရှင်ကြည့်နော်ပုံသဘော ပေါက်တာပေါ့ဒါကြကလနာကြောင်းနာဝရှိတော့ပုံသဘောပေါက်မယ်ဘုရားလောင်းသူ့မိတာရှင်ရင်သိလေးနော်ကြည့်လိုက်ဘုရားလောင်းမဖြစ်ဒီဘုရားဗျာဒိမရခင်ချိန်တွေကသူကဘာလုပ်လဲချမ်းသာတဲ့မျိုးရိုးများ ချမ်းသာမျိုးပြန်သွားတင်တယ်ပြန်လာတယ်မိဘတွေလုံခြုံပြည့်စုံမိဘတွေကဆုံးတယ်ပစ္စည်းတွေအများကြီးကျန်ရှေးတုန်းကတော့ဂရေတွေနဲ့တုံးဂရေ80ကျော်သွားတဲ့တထေသားတို့ပါလို့ဒါမျိုးပေါ့ရှေးတုန်းကတော့ရွှေငွေတွေပုံထားတယ်အိမ်တွေထဲမှာမိဘတွေတည်သွားတယ်ကဲတို့ဒီရွှေပုံငွေပုံတွေဘောပါစင်ဆက်ယူမသွားနိုင်အကုန်လုံးကဘလောက်ချမ်းသာချမ်းသာတနေ့တည်တော့ထားကြရတာမျိုး ုံးကြီးတွေတောင်းကန်ကြီးတွေကြီးကြီးတွေတိတ်ချောင်းလာသိရင်ထားခဲ့ရတာပဲဘုလုံးကြီးပါလို့များဘုရားလောင်းကြတော့သူကငကိုရက်ခဒီအလောဘရေတော်မြစ်ကအကောင်းတာ။အော်ငါပြီးမှပြီရှင်မျိုးသားကြီးနဲ့ဖို့ဖွားတယ်။ပစ္စည်းတွေရှာဖွေထားလိုက်ကြတာအများကြီးပဲ။တန်ဖိုးရှိတဲ့ရွှေငွေကြောက်တာအများအများကြီး။တည်သွားတော့ဘာမှယူမသွားနိုင်ဘူး။ငါတော့တရားတွေ ငါနောက်ပါယူသွားအောင် လုပ်မယ်စွန့်လွတ်တာပဲလှူတာပဲလှူတယ်ဆိုစွန့်လွတ်တာစွန့်လွတ်မှလှူလို့ရတယ်မစွန့်လွတ်နိုင်မလှူနိုင်ဘူးဘုံချင်းချင်းနဲ့ဒီတိုင်းဟောဒီသင်္ကန်းလေးတွေ့တာနေဒီသင်္ကန်းလေးလှူဖို့ခက်လာကိုကစွန့်လွတ်နိုင်ဒါတွေခက်ကြလဲကိုကဟောကိုယ်ရဲ့နေကြတဲ့ဘုရားဒုက္ခလာရင်ဟောကိုယ်အချိန်မြင့်ရနေတာပဲ ကိုယ်ကလှုပ်ဖို့စူးစမ်းတာခါလေးလေးဟိုလူငယ်လေးတွေတွေ့ရတဲ့အလေးတွေတွေ့ကြုံရတာလေးတွေ့ရတတ်ပါတယ်ဘုန်းကြီးတို့ကဒီအယောင်လေးတွေပေါ့နော်ဘိုင်းလာရမှာတန်ဝိုင်းဆိုဒီယောင်လေးတွေဝယ်ဟိုမှာပြမှာပေါ့ယောင်လေးတွေဝယ်ပြီးတော့ဘုန်းကြီးတို့ဟောက်ပိုင်းကဟိုတနင်္လာရီပိုင်းတွေကထင်ရှားတဲ့နေရာတခုမှသွားထုတ်တယ်အဲ့ရဘုန်းကြီးတွေတပါအကူကြီးတောင်းရတော့ ခုထမှာဆရာတော်ကြီးလိုပါရှိသူတို့ကတော့ကြံတဲ့အကြောင်းတွေဝေချတာဒီကြောင့်နေသူရှားလည်းမရဘူးတွေ့လည်းမတွေ့ဘူးပေါ့ဘုန်းကြီးဝိတ္တာကြီးမြင်ပြီးတော့သဘောကျသူနဲ့တူတူသူ့လည်းကျင်ကြီးတော့ခေါ်တင်တာပေါ့နော်ကြံကနီးကြလို့သူဒီသင်္ကန်းလေးလာလို့ဘုန်းကြီးဝိတ္တာကသင်္ကန်းအဲ့လိုဘုန်းကြီးလည်းသင်္ကန်းဘိုးပါမသွားဘူးလေကရီတူရင်စောက်တည်တဲ့ခါကျရင်ဒီသင်္ကန်းပဲရှိတော့အဲ့တော့သူကလည်းတို့ချင်းနေတော့အေးလို့ တပည့်တော်တော့သင်္ကန်းရှိတဲ့သင်္ကန်းတစ်စုံလူလူပါမယ်ဆိုအဲ့လိုနဲ့သူသူစီရရှိတဲ့အကြောင်းဝတ်ပြီးတော့ကိုယ်သင်္ကန်းလေးလှူထားရနော်ဘာပဲဖြစ်ဖြစ်ပေါ့နော်အဲကိုကစဉ်းစားတာဘယ်လိုလဲဩသူတို့ခင်ဗျားဒီသင်္ကန်းကရခဲ့တယ်ဘုန်းကြီးတို့နေနေကြဒီသက်ဒီရဲ့ကြောင်းမှာတော့ဟုတ်လားဒီလိုသင်္ကန်းကတော့ချိန်ပြီးရနိုင်လားဆိုအဲ့လိုနဲ့စဉ်းစားပြီးဆွလွတ်နေအောင်ကြိုးစားတော့နော်။ဦးဖရာလောင်း သူ့မိတာရှင်ရသေးလေဟောဘုရားဗျာဒိစုမပန်းသေးဘူးအသိဉာဏ်ကအလောဘရှိတော့ကအကောင်းတဲ့အခါကျဒါတွေကိုစွန့်လို့ဖို့စွန့်လို့မှလှူဒါန်းနိုင်တာနော်သူတော့ပါပါလို့စွန့်လို့ရမယ်ဟောများသောအားဖြင့်မစွန့်လို့နိုင်တဲ့ပုဂ္ဂိုလ်ကဟိုလားပေးရင်လှူရင်ကုန်သွားမယ်တွက်ထားလို့ဆက်ကြတော့မလှူရဲဘူးလေပေးလိုက်ကုန်သွားမယ်လှူလိုက်ကုန်သွားမယ်စွန့်လို့နိုင်တဲ့ပုဂ္ဂိုလ်ကြတော့စွန့်လို့နိုင်လေပေးလူလေးရလေသူကအဲ့လိုမြန်တော့ စိတ်ချမ်းသာမှုတွေရတာပေါ့နော်အဲ့ဒီလုံနဲ့ပစ္စည်းပစ္စည်းတွေအကုန်ဆုံးလုပ်ပြီးတော့တဲ့တောင်းနဲ့ထွက်ပြီးတော့တရားအထုတ်တာဇံပိန်ရှင်တွေရဟောဘုရားပွင့်လာတယ်အဲ့ဒီချိန်မှာဒီပြန်တော်မြတ်စွာဘုရားပွင့်လာမြတ်စွာဘုရားပွင့်လာတော့မြတ်စွာဘုရားကဆုံးခံကြွားမှာပေါ့ဒီမျိုးတွေမျိုးတွေဆုံးခံကြွားတော့ရှေးတုန်းကလမ်းကပဲကောင်းပါလေကြီးကတော့မိုးရသည်ဘုမို့ ဝါကျောခဏီလိုဒါမျိုးဖြစ်မှုအဲ့ဒီမှာမြို့ဘဝမှာကတကယ်ကိုရှင်ဘွတ်အာညီပေါ့မြတ်စွာဘုရားမူရတန်ခါတွေကြွားဖို့ပြဒီမြို့မှာရှိတဲ့လူတွေဘွယ်ကြီးကိုစုပေါင်းပြုရင်ဖို့ကြတာပေါ့ဗျာအဲ့ဒီလိုဖို့တဲ့ချိန်မှာသူ့မိသားရှင်ရသေးတယ်လေဒီမြို့မှာဆုံးကကြွားတော့ကြွားရင်းနဲ့ကောင်းရံကြွားလာတော့လူတွေကတော့ဒီ တကယ်ကိုဇံပညာရတဲ့ပုဂ္ဂိုလ်သူစွန့်ရင်ရှိတာပဲဆိုရှုပ်ပဲကြကြီးကြီးကိုအကြီးကြီးဆိုလိုက်တော့ခက်ခဲတဲ့နေရာကိုသူ့တကိုးနဲ့ပြင်လိုက်သူ့ကိုခက်ခဲတဲ့နေရာပေးတာဒါပေမဲ့သူ့မိသားရှင်ရဲ့တင်လေးဟာသူ့တကိုးနဲ့မလုပ်ဘူးသူများလိုပဲပင်ကိုအားနဲ့ပဲဒီဘွက်ကြီးကိုစူးစမ်းဖို့တာပဲအပြောင်းဝေးတဲ့တန်ခါတွေကကြွလာတယ်ဒီရှုမကမပြီးသေးဘူးမပြီးသေးတော့ဘာလုပ်လဲဒီပုံမှာပဲ အဲလူတရားစာလောက်ကြံတဲ့နေရာမှာအာရမှောက်ပြီးတော့ခန္ဓာကိုယ်ကနေရှောက်ဖို့ကတရားခင်းပြီးတော့အဲ့ဒီနေရာမှာဘုရားမွေးရတန်ခါကြီးကြင်ကြီးညိုလွန်းလို့နော်နော်ဘုရားစုပန်တဲ့ကလည်းတာမန်စုပန်လို့မရပါဘူးအင်္ဂါရက်တွေရှိတယ်ဘုရားလုံးသူ့မိတာရှင်သေးရင်သေးလေးမှာဒီလိုအင်္ဂါရက်တွေနဲ့ပြောစံပညာရတာတို့ဒီဘက်ဘွားမှာမက်ဖို့ ဖရာတရားနာမက်ဖို့နိဗ္ဗာန်ရနိုင်တယ်ဒါပေမဲ့လို့ကိုတယောက်တည်းအတွက်မယူဘဲနဲ့အများစတန်ဒါကြီးအများကြီးပေါ့လေအဲ့လိုနဲ့ပြောင်းဝေးတဲ့တန်ခါတွေကိုမှတရားထုတ်ပြီးတော့ဖြားတွေပန်းပေါ့ဖရာပြဖြားတွေခံအဲ့မှာမြတ်စွာဘုရားနော်နောင်လေးတင်ကျင်တဲ့ကဘာတဲ့သင်္ခါဖရာဖြစ်လိမ့်မယ်ဆိုဖြားတွေပေးတာအဲ့မှာကြည်လိုက်ပေါ့နော်ဒီဖြားတွေနိယတဖြားတွေမရခင်ကလေးရနဲ့ နော်အများအတွက်စွန့်လို့အနစ်နာခံလို့တဲ့စိတ်တွေရှိခဲ့တယ်အလုံးလုံးတဲ့နေရာပဲဖြစ်ဖြစ်ကျင့်တဲ့နေရာပဲဖြစ်ဖြစ်ပေါ့နော်အများအတွက်ပစ္စည်းပစ္စည်းပဲစွန့်လွတ်ခဲ့တယ်နော်ဒီဒီခွင့်ရေးကိုလည်းကိုယ့်ရဲ့ဒီယာရုပါဝါတွေမတုံ့ဘူးနော်တရားခင်းရမယ့်ကိစ္စတကယ်ကိုအနစ်နာခံပြီးတော့သူများတို့အများကျိုးဆောင်သွားတာပဲ အဲ့ဒီဗျာဒိရပြီးတဲ့နောက်ပိုင်းတော့ပြောစရာမလိုပေါ့ဗျာဆွန်လွတ်တဲ့အလောဘရေတောင်းမြစ်သိခံခွန်းလွန်နိုင်တဲ့အာဒေါသရေတောင်းမြစ်အတိညာထက်မြက်တဲ့အာမောရေတောင်းမြစ်ဒါရီသိအကောင်းသွားတယ်။ဘယ်ခါမှဆိုအများအကျိုးကိုတည်ဖို့ဆောင်ရွက်သွားတာနော်။နောက်ဆုံးဖះမဖြစ်ခင်မှာဘာလို့လုတ်တည်တာနတ်ပြည်ရောက်သွား သုသုရနတ်ပြည်မှာဆိုရင်ဒါနတ်လောကမှာဆိုအကောင်းဆုံးလို့ပြောကြတာပေါ့နော်နတ်ပြည်6ဓာတ်ထဲမှာတော်တော်များများဘုရားလောင်းနေအဲ့ပါပဲဘုရားမဖြစ်ခင်မှာနေကြပါအဲ့မှာအဲ့ဒီမှာနေနေချင်းသိချမ်းသာတဲ့နတ်ပြည်တော့ရောက်နေချင်းလူနာပြည်မှာတတ္တဝါတွေကျန်တဲ့ပုဂ္ဂိုလ်တွေကလာပြီးတော့တောင်းပါတော့လူပြည်ဆင်းပြီးတော့ပြိတ္တန်နေနေတော်မူပါဖရာဖြစ်ကျင့်တော်မူပါ တတ္တဝါတွေအိုနာသေးပြီးလွတ်အောင်ပြုလုပ်တော်ပြုလုပ်ဆောင်ရွက်တော်မူပါဝမ်းပြီးတောင်းမှန်ကြတောင်းမှန်တော့ငကိုရဟိုလားကိုယ်ပေါ်ဒီတကယ်လို့သူကဒီနတ်စည်းစိမ်ချမ်းသာကိုမစွန့်လွတ်နိုင်ဘူးတွေ့တာနေမယ်အများကောင်းကျိုးတည်ဖို့လို့တဲ့စိတ်မရှိဘူးဆိုဘယ်ဘယ်သူတောင်းမှတောင်းမှကိုယ်စည်းစိမ်ကိုနေမှာပေါ့ဗျာအေးသက်တာဟောနောက်ပြမာကြီးတောင်းမှလိုက်ခါကျဟုတ်လား တင့်တော်တဲ့အချိန်ကာလတွေကြည်ရတာပေါ့နော်ဘုရားဖြစ်မဲ့ဘုရားပွင့်ဖို့တင့်မတင်ဒီချိန်ကာလကြည်ရတယ်ဘုရားဖြစ်ပွင့်နေရာကျွန်းအရာဒေသအမျိုးအနွယ်မေတော်တတန်ဒါတွေကုန်ကြည်ရကြည်ပြီးမှဘာလို့လဲလောကထလောကအကျိုးတတ္တဝါရဲ့အကျိုးနော်ဘုရားလောင်းကျင့်တယ်ဘုရားဖြစ်ဖို့ကျင့်တဲ့နေရာမှာဘုန်းကြီးတို့ဟိုရတနာတုတ်လေးအာယုံပြုလိုက် အနာတုံစာပင်လောကတစီယညာတတစီယဗုဒ္ဓတစီယဖျားဖြစ်ဖို့အကျင့်ရွယ်ကြနောက်ဆုံးမှထားတယ်ပရမဘာကြည့်တယ်လောကထစရိယလောကတတ္တဝါအလုံးအကျိုးဒီတတ္တဝါအလုံးအိုနာသေးပြီးလွတ်အောင်လွတ်မြောက်မယ်ဆိုတဲ့နံပါတ်1ရွယ်ချက်လောကအကျိုးကြည့်တယ်ဒုတိယကကိုယ်နိုင်ငံကိုယ်လူမျိုးကိုယ်ရွှေမျိုးသားချင်းဒုတိယမှာကြည့်တယ်ကိုယ်ကျိုးတွေက နောက်ဆုံးမှကြည့်ပြီဟုတ်လား လူပြည်စင်မြေဘုရားဖြစ်အောင်ကျင့်မယ်တတ္တဝါတွေကိုခုနအုံနာသေးပြီးလွတ်အောင်လုပ်မယ်မေတ္တာစိတ်ကရုဏာစိတ်နဲ့လူပြည်ကိုဆင်းပြီးတော့ကျင့်ဖို့လက်ခံလိုက်တာပဲနော်အဲ့ဒါလေးတတိထားဖို့နော်တာမန်ပုဂ္ဂိုလ်တွေကလည်းကြည်လိုက်တာမန်ပုဂ္ဂိုလ်တွေကကိုချိုးကြည့်တယ်ကိုချိုးအောင်မြင်လာကိုရွှေမျိုးသားချင်းကိုလူမျိုးကုန်တယ်တလောက်ပဲကြည့် တကယ်မြင့်မြတ်တဲ့ပုဂ္ဂိုလ်ကြကိုကျိုးကနောက်ဆုံးမှတကယ်ကိုတတ္တဝါတွေကျိုးကိုခေပြောနေကဘာသူကဘာသားတွေကျိုးကအဓိကပြီးမှကိုယ်နိုင်ငံကိုလူမျိုးဒုတိယပြီးမှကိုကျိုးကိုဘုန်းကြီးတော့ပြောင်းမြန်နော်ဒါမှပုဂ္ဂိုလ်များကျန်အဲ့တော့ပြောချင်တာအိမ်မှာကြည်လိုက်ပါတော့လက်ရှိနတ်စည်းစိမ်ချမ်းသာနတ်ပြည်၆ထပ်မှာတကယ်ကို စိစိတ်ချမ်းသာတွေဘာမှမထွက်တော့ကိုယ်အတွက်ကိုယ်အတွက်မစွန့်လို့ဒါပါလဲဆိုအလောဘရေတောင်းပြီးအာကောင်းနေလို့အာဒေါသရေတောင်းပြီးအာကောင်းနေလို့အာမောဟရေတောင်းပြီးအာကောင်းနေလို့ဒီလိုလုံနိုင်တာဟုတ်ဒါကြောင့်ဘုရားလောင်းတိဋ္ဌတာမင်းသားယပတိတံဒီဘီဇစိတ်ကပေါ်လာတာ အဲ့ဒီတရားတွေကြောင့်မို့ဒီကုသိုလ်ရေတောင်းမြစ်အပြည့်စုံတဲ့မျိုးရိုးဗီဇာကပါလာတာဟုတ်အဲ့ဒီခါကျဘာဖြစ်လဲနောက်ပိုင်းဒီလူဘဝရောက်လာတယ်ဆိုင်ရာအာရုံနဲ့တွေ့ကြုံလို့တဲ့ခါအခါမှာဆုံးလို့ဆရာကြီးဆုံးလို့နဲ့ခွန်းလို့ဆရာကြီးကခွန်းလို့နဲ့ဆင်ញံတုံးတတ်နိုင်ဆရာဆင်ញံတုံးတတ်နိုင်တဲ့အတွက်နော်အဲ့တော့ဘာဖြစ်လာလဲဒီလူဘဝရောက်လာတယ် တော်ထွက်ချိန်မှာဟုတ်လားသူစုံရင်ချိန်တုန်းကတော့စုံနေတာဆန်တက်ချိန်နော်ကျွတ်ချိန်တိုင်းမှာနမိတ်လေးပါတွေ့လာတဲ့အခါကျဒီအာယုန်တွေကိုနှစ်သက်မြန်လို့ခြင်းဖြတ်တောက်နိုင်နော်တာဝဘုန်းကြီးတို့အခေါ်လဲကာမတုခဏိကကာမတုခဏိကလူယောဂအဆုံးလို့ခေါ်တယ်ဒါမှဓမ္မစကြာမှာပါတယ်နော်29နှစ်ရွယ်မှာဒါတော့ထွက်တော့ ဒီကြားအတွင်းတော့စုံနေတာနောက်ပိုင်းဘာလို့စုံနေလဲဆိုရင် သူ့ဖေကဒီတော့ထွက်မှာစိုးတဲ့အတွက်အိုနာသေဆိုတဲ့ယဟန်ဆိုတဲ့ဒီနမိတ်လေးပါးကိုဖုံးကွယ်ထားတယ်လူတွေပေးထောက်တာလူနာတွေပေးထောက်တာလူသေးတွေမမြောင်းလောက်တာမြင်သွားတယ်သိသွားတယ်ဒီချိန်ကျတော့ဟောငါတို့ဒီနေ့အိုဝါမှာနာမှာသေရမှာသိတခါလေအလို့ယုံတော့တာ ဒါကိုကာမတုခံရနေရအပြုတ်အာယုန်တွေကိုဘောပြောအောင်တွေကိုစွတ်ထွက်နိုင်တယ်ယုံထွက်နိုင်ယုံထွက်ပြီးတော့တခါဒီအတ္တကိလမတန်တို့ယောဂနော်ဒီကိလေသာတွေကိုလွတ်ဖို့အတွက်အစွန်းရောက်တဲ့နီးမမှန်တဲ့အကျင့်တွေကိုလည်းတခါကျင့်ကြည့်တယ်မရမှန်းသိတော့ဖြတ်ပြလိုက်မလုပ်ဘူးနော်နောက်ပိုင်းကျမှမလုပ်လဲကာမတုခန္ဓကနုယောဂအပြောအောင်တွေကိုလည်း ဖြတ်ပြလိုက်တယ်အဲအားလုံးနဲ့စကုံနေရဖြတ်လိုက်တယ်အတ္တကိလမတန်တို့ယောဂ6နှစ်ပတ်လုံးဒုက္ခစီရကျင့်နေကျင့်မယာမန်းတိလို့ဖြတ်ပြလိုက်တယ်ပြီးတော့မှဘာလုပ်လဲအဲ့ဒီအာယုနှစ်ခုဒီကိုဆွန့်လွတ်ပြီးတော့အဲ့ဒီအစုံနှစ်ပါးကိုဆွန့်လွတ်ပြီးတော့မစ္စည်းမပရိပရာမက္ကေရှစ်ပါးလမ်းစဉ်နဲ့ညီအာနာပါနာအထောက်ဖရာတို့မြည်သည်အာနာပါနာကျင့်စဉ်ကိုအထောက်မက္ကေရှစ်ပါးလမ်းစဉ်နဲ့ညီအထောက်လိုက်တကဘာရသွားလဲ အရတမေရတယ်ဖိုရတယ်နောက်ပိဿကနာညာရတယ်ပြီးတော့မှသမိလညာရအဲ့ဒီလိုရောက်အောင်ဘာလို့ကြည်နိုင်စွမ်းရှိလဲဆိုတော့ဘုရားရှင်ရောက်လာတဲ့ကတော့ပြောစရာမလိုဘူးနော်ဘုရားလောင်းပွားတဲ့ပရိသန္တိဓာတ်ထဲမှာတဲ့သူကဘာတွေလဲအလောဘရေတောင်းမြစ်တွေအကောင်းငယ်တော့အထောတရေမြောင်းမြစ်တွေအကောင်းငယ်အမောဟရေတောင်းမြစ်တွေအကောင်းငယ် အကောင်းနေတဲ့အတွက်နော်ပါရမီတွေကိုပြည့်စုံဖြည့်နိုင်တယ်ဖြည့်နိုင်တဲ့အတွက်ခုနလိုမဉ္ဇဉ်ဖို့ရတ္တမဉ္ဇဉ်ဖို့ဉ္ဇဉ်ပစ္စုကညာရတ္တမဉ္ဇဉ်တွေရဟောဗျာဒီအာယုန်တွေအလုံးအကုန်လုံးစွန့်လွတ်နိုင်တဲ့လောကမှာအတာဆုံးအမြင့်ဆုံးအမြတ်ဆုံးပုဂ္ဂိုလ်ဖြစ်ပါတယ်အဲ့ဒီလိုအတာဆုံးအမြင့်ဆုံးရှိတော့ မြတ်ဆုံးပုဂ္ဂိုလ်ဖြစ်သွားတဲ့အခါကျဘာဖြစ်လာလဲဆိုတော့လောကီအာယုံမှန်သမျှကိုလည်းသူဖျားဖြစ်သွားပြီးပြောစရာမလိုနဲ့စွန့်လွတ်နိုင်ပြီးတော့မေတ္တာတော့နော်ကရုဏာတော့မေတ္တာတော့ဘလောက်ကြီးမားလဲဆိုကြည့်လိုက်ရှင်တေဝရတသက်လုံးကဒုက္ခပေးလာတပ်ဖို့မျိုးမျိုးကြံစီတဲ့ပုံကုန်နဲ့သားတော်ရာဟုလာနဲ့တစိတ်ချက်ထားနိုင်မေတ္တာတာအကောင်ပြီးတော့ စေသမနာဆိုတဲ့မျိုးသမီးကိုယ်ပေါ်မှာမျိုးမျိုးဆွဆွဲတဲ့ပုံကုန်နဲ့ဝါဆဲဆဲမှာလည်းဆွဆွဲကျက်တော်ရရာနဲ့စိတ်ထားတူတူထားနေဝိတာခါကြောင်းမှမာဂန္ဒီအထေသမီးပေါ့မာဂန္ဒီမိဖုရားစိတ်ထဲမှာအတူတူထားနိုင်နော်အဲ့ဒါပါလေမေတ္တာ မာကရုဏာတတ်ပဲအဲ့လိုကြွားချက်တူနောက် နောက်ဆုံးပေါ့လေနောက်ဆုံးမှဟိုသူဘာရပရပိုက်ထီအောင်ပေါ့ဒီဒီပုံကိုယ်တွေနဲ့ပတ်သက်ပြီးတော့တရားဟောနိုင်တယ်အတိညာမျိုးတွေဒါမျိုးတွေပေါ့ဉာဏ်ကြီးချင်းဖြစ်သိတယ်ဒီဒီခုနကအာလောဘရေသောမြစ်တွေအာဒေါသရေအာမောရေသောမြစ်တွေအာကောင်းတာပေါ့နော်ပြောချင်တာကတော့နော်ဒီဘုရားရှင်ရဲ့ ဘုရားလုံးရဲ့တဏ္ဍမှာဘုရားဖြစ်မှာလောအလောဘအတောတအမောရေတော်ပြတဲ့အကောင်းတာမဖြစ်ခင်နဲ့အကောင်းလာတော့အလေးကျင့်ထုံဝါနာပိုင်ဘဝဆင်းရဲအကောင်းသူရဲ့စံချိန်မှာရှင်ဒေဝဒကြည်လာပေါ့သူကြတော့ရွဲကုန်ဒီဘဝကနေစပြီးတော့သူများပစ္စည်းကိုမတရားလိုချင်အလောဘရေတော်မြေကအကောင်းတယ်အဲ့ဒီမှာသူမှန်ထားတဲ့ရွှေကောက်ကမရတော့ဒေါသရံညိုးထားတဲ့ အာဒေါသရင်မြောက်ရေသောမြေကလည်းအာကောင်းပြန်နော်လောဘဒေါသတွေအာကောင်းပြီဆိုမောဟရေသောမြေကလည်းပြောစရာမလိုဘူးပေါ့ဗျာနော်သူအမှန်တရားလက်မခံတော့မောဟရေသောမြေလည်းအာကောင်းပါဒါကြောင့်မို့သူကဘာဖြစ်လဲဆိုရှင်ဒေဝလာလောင်းကဘုရားလောင်းနဲ့တွေ့တဲ့ဘဝတွေလိုက်ကြည့်လိုက်နော်ဘုရားလောင်းကသူ့ဘောဘလောက်ပဲကောင်းကျိုးပြုပြီးသူကယေရှုကမ်းလာရက်ဆက်တာရက်ဆက်မှုနဲ့ရက်ဆက်တုံ့ပြန်ပြီးတော့ပဲမြဲလိုက် ရက်တည်ခဲ့တာနော်ဘုန်းကြီးတို့ဟိုတခုလောက်ဆိုမြင်အောင်ကြည့်လို့ရပါမြောက်မြောက်ဖြစ်တဲ့ဘဝနော်မြေကံမီတောတဲ့တောင်တွေမှာရှိလူသူမရောက်တဲ့တောတဲ့တောင်တွေမှာရှိတယ်မြေကံမီမှာရှိတဲ့ရပင်ကြီးမှာနေကြအဒီတရတိယအင်မတန်ကောင်းတဲ့အရာသာရှိတယ်။အော်ဒီတရတိကိုဘုရားလောင်းကအိမ်မှာကြီးခဲ့ဖြစ်တယ် သူကကြီးကပြေမြလာလာဖိုက်တယ်သူပဲရှုံးတယ်ဒီလိုလောလည်းမြောက်ဖြစ်တယ်အဲ့တော့ဒီတရားတိကိုဘုရားလောကဒီမြောက်ဒီအသက်အန္တရာယ်မဆိုးရအောင်ဒုက္ခမဖြစ်အောင်တရားတိကိုရေရပြုတ်မကြစေနဲ့ပါညာမှားတယ်ဘုန်းကြီးတို့ထထဖွင့်ကတော့ခုနခါချင်းဦးလုပ်တဲ့ရေရတရားတိကပြုတ်ကြပြီးမြစ်ထဲမျောပါသွားတယ်ဒီလိုပြောတယ် ဒါတော့ဟုတ်ချင်မဟုတ်ဘူးတကယ်လက်တွေ့သဘာဝကြီးမြောက်ဆိုတဲ့မျိုးကဘယ်ကောင်းမှငြိမ်တာမဟုတ်ဘူးခုလိုက်ခုံလိုက်ပေါက်လိုက်ပြေးလိုက်လွှားလိုက်ဆိုပြီးတည်းတည်းမြစ်ထက်ပြုတ်ကြစရာအကြောင်းမရှိပါဘူးမြောက်တွေနေပုံနဲ့သူတို့ပြသူတို့ကြောင့်ပြုတ်ကြတာလည်းဖြစ်မှာအဲပြုတ်ကြတော့မြစ်ထက်မှာဒီတည်းတည်းတော့မျောပါသွားတယ်မဟုတ်ဆိုတယောက်ကနော်ဒီတိတ်တော့နဲ့တဲ့နေရာကျသူမဝင်ဝင်တော့နေစားဒီလောက်ပဲသူက တော်လာရင်လည်းဤစားတော့ပြစိတ်ဆင်းပြစိတ်ဆင်းရင်လည်းပဲခုနကတရတိကိုတွေ့တော့တရတိတွေ့တော့တရတိကတိတ်မွေးကြိုင်မွေးကြိုင်နေတော့ဒီလိုခုဆန်းဆန်းရတာမျိုးကိုစားတာတဲ့ဆိုင်ဟုတ်လားအနာပိုင်ပုံကိုယ်တွေသွားပေးလိုက်ရင်ငွေကြေးတွေအများကြီးရနိုင်တော့အဲတော့ဘယင်ဆက်တာတော့ဗျာဘယင်ကလည်းငွေကြေးမြောင်များတွေစုချတယ်တကယ်တည်းကလည်းစာရုံသိကောင်းတော့ ယတတနာဆွဲတော့အာမင်းဒီတဲ့ဒီပဲရတယ်အာဒီမြစ်ထဲရဟာဒါဆိုရင်တော့ဒီမြစ်ရထက်ပိုင်းမှာဒီတဲ့ပင်ရှိရမယ်မင်းကဒီတဲ့ဒီယတတနာကြောင့်ဒီစာဝစစ်တပ်နဲ့ထွက်တော့အော်မြောက်တယ်ဒီမှာစစ်တပ်နဲ့လူစုဝေးတက်လာမြင်တော့ကြောက်တာဟုတ်ဒီတော့မြစ်ကြီးအလေအောင်ချားတော့ဒီဘက်ကမှရှိတယ်စစ်တပ်ကဒီဘက်ကလာတယ်အဲ့တော့ဘုရားလောကဒီမြစ်တစ်ဘက်ကဒီမြောက်တွေကိုပြောတယ်ဘာမှ မဆိုရင်လည်းမင်းတို့အန္တရာယ်ကင်းအောင်ငါကာမယ်စောက်ရှောက်မယ်တစ်ဖက်ကံကိုကူလာတစ်ဖက်ကံကိုစိတ်မှန်းခြင်းနဲ့ဘလောက်တိုင်းကတစ်ဖက်ကံကူပြီးတစ်ဖက်ကံမှာရှိတဲ့တော်ရနွယ်ကျိုးတွေရအောင်ရှာအဲ့မှာကြီးဆုံးသစ်ပင်တစ်ပင်ချီပေါ်မြက်ကမ်းပြီးမှရှိသူကမှန်းလိုက်တာကဟုတ်လားစိတ်မှန်းကခါကြိုပတ်တာလို့သစ်ပင်ပတ်တာလို့မှန်းလိုက်ပုံမရှိပါဘူးခါကြိုပတ်ကိုသစ်ပင်လည်းပတ် ဒီဘက်တစ်ခါကိုပြန်ခုံလိုက်တဲ့အခါကျတော့ဟုတ်လားတရက်ပင်ထီအောင်မရောက်ဘူးတရက်ပင်အဖျားပဲဆွဲမိတာအဲ့ဒီချိန်မှာဟိုစစ်တပ်ကနေမြောက်တရားလဲသူကလည်းဒီပါရမီဖြည့်ဘက်တွေဖြည့်နေအောင်ဘယင်းကဒီမြောက်တွေဘာလုပ်လဲဆိုမတခန်းကတာကြည့်နေေဝါနဲ့ကြည်နေဘာလို့လဲဒီမြောက်တွေကြောက်တော့သူတို့လည်းဒုက္ခတွေရောက်နေအရင်ဖျားလောင်းပြန်ရောက်လာပြန်တော့ဒီမြောက်တွေကိုအကုန်ကူးခိုင်းတာဒီຫນွေကြိုးကနေတစ်ဖက်ကံ အောက်ကဘင်းနဲ့စစ်တပ်ကလည်းကြိတ်နေတာဘာလို့ကြားလဲဒီမြောက်နော်သူတို့ကလည်းပါပြီးဖြည့်ပတ်တယ်အဲဒေဝရမြောက်ဝင်ရမြေဝရမြောက်ကဘာလုပ်လဲခါလဲသူမနိုင်ဘူးလေဒီခါကျနုမသူအသက်ကယ်တဲ့ပုဂ္ဂိုလ်သူကဘာလုပ်လဲသူများတွေဆိုဒီဘုရားလုံးနာမဆိုတော့ဟုတ်လားအာမချီတာလေဒီမှာကူးသွားတဲ့မြောက်တွေအများကြီးပဲလေဘလောက်နာမယ်ဆိုတော့နေချိုးတွေနဲ့ချီတာ သူများကတခြားမြောက်တွေကဘုရားလောက်မြောက်မင်းလည်းဖြစ်ကြီးခဲ့လည်းဖြစ်တော့ယူသိနေဆောင်မှုနဲ့တက်ကိုကယ်တဲ့အတွက်မနာမကျင်အောင်အသာလေးသူ့ပေါ်နေဖြတ်ဖြတ်သွားတယ်ဒေဝရလောက်မြောက်မြောက်ဘာလို့လဲဘောဆက်ဆက်ကအညိုးတက်ခံရရှိတော့အမြင့်ဆုံးဒီလိုမှအမြင့်ဆုံးတက်လိုက်တယ်တက်မှတက်ပြီးမှဘုရားလောက်မှတက်တဲ့ခုံချအဲ့မှာဘုန်းကြီးတို့သိစေချင်တာဘာလဲဆိုဘုရားလောက်စိတ်ဓာတ်နဲ့တာမန်စိတ်ဓာတ် ဘုန်းကြီးတို့တာမန်စိတ်ဓာတ်မျိုးကြမင်းငါတည်အောင်လဲမင်းလည်းတည်ဆိုတွတ်ချလိုက်သိပြီလေသူလည်းတည်မှာကုတံကုလကုလကုစားရှိနေတယ်ဟိုဟိုဘက်မရောက်သေးတဲ့မြောက်တွေလည်းကုန်သိနိုင်တာပဲတာမဟုတ်ဖျောင်းလုံးလို့မြည်ကြလို့မဟုတ်ဘူးပြသူကဒီကဲမဲ့လို့ဆုံးဖြတ်ပြီးလို့ရှိရင်တစ်ဖက်ကဘယ်လိုအန္တရာယ်ပြုပြုပြီးအောင်တယ်အများကြီးလို့စတဲ့တွေ့လိုက်၆ထဲကြာနေတယ် ပုံနာတယောက်ကဲတာလေအကောင်းသူ့တက်လေတော့မြောက်ဟိုကအဲ့ဒါဒီပုံနာကြီးကိုပြီးတော့ကနေလွတ်သွားကဲတာကျန်တဲ့ပုံကုံမျိုးကြည့်လိုက်နော်ဘုန်းကြီးတို့တာမန်ပုံကုံမျိုးမင်းမကဲတော့သွားတော့မင်းဆက်သွားတော့ပြက်လိုက်မှာလွတ်ပြက်တယ်ဖះလောင်းလို့ကျအဲ့လိုအာလောဘရှင်တောင်းမြအာကောင်းအာဒေါသရှင်တောင်းမြကအာကောင်းတယ်ဘလို့ပဲတစ်ဖက်သားကခြေစုကံကံနှိမ့်ဆက်တုံ့ပြန်ပေမဲ့လို့လဲဟုတ်လားကဲပြီးအောင်ကဲတယ် ကိုလောက်ငါအဲ့ဒါလေးမှတ်ထားဖို့ဘုရားကျတော့မဟုတ်သူကတော့အာထောဒအာလောဘအမောရရေတော်မြတ်ကမရှိဘူးလေဘောဓရေတော်မြတ်မောလောဘရေတော်မြတ်မောဟရေတော်မြတ်အာကောင်းနေတော့ဘောတက်ရတဲ့ခုံချလိုက်ခုံချပြီးမှကုသွားတာသူတို့ဟိုဘက်ရောက်ပြီတရားဘုရားလောင်းကတောင့်ခံဒါဆုံးသွားတာဒါချက်ချင်းမဆုံးပါဘူး အကုန်လုံးကုသွားပြီဆိုဘယင်ကအဲ့မှာနှစ်သက်သဘောကြတယ်လူမပြောနဲ့ဟိုတိရိစ္ဆာန်ချင်းချင်းမပြောနဲ့လူသားဘယင်အတောင်မှာဒီဟာလေးစားလို့ဒီမြောက်ကြီးကိုအသေးပေမဲ့တက်ဖြုတ်ဒီကျိုးတွေຫນွယ်ကျိုးတွေဖြုတ်ပြီးတော့အကျိုးကြောင့်မေးဘာဖြစ်လို့ဒီလိုလုပ်ရလဲသူကခေါင်းဆောင်ခေါင်းဆောင်ဆိုတော့သူ့အတွက်နဲ့အများဒုက္ခမြောက်အများဒုက္ခရောက်တာသူကြံရမယ်သူတတ်နိုင်냐လောက်ရမယ် ဒါခေါင်းဆောင်ရဲ့တောင်းခေါင်းဆောင်ရဲ့ဖြစ်လာဒီလိုစိတ်ဓာတ်မျိုးရှိရအလောဘမျိုးသူများလွတ်အောင်လုပ်နိုင်တယ်နော်မေတ္တာတရားကြီးကရုဏာတရားကြီးအပြည့်ဝထားနိုင်အောင်တောက်တရားပြသွားဟောသွားတယ်အဲ့မှာကြီးညိုလေးစားလုံးလို့ဟိုမင်းကလည်းလိုက်နာကျင့်သုံးဘုရားလုံးကိုလည်းတကယ်ကိုလူရကောင်းအဖြစ်နဲ့ထားပြီးကိုယ်ွယ်ပြီးတော့နေသွားတယ်ပြောချင်တာအဲ့လိုပေါ့လေဗီဇမျိုးရိုးက ကိုယ်ရသွားပြီလောဘရှိသောမြအတန်လောဘကြီးလာဒေါသရှိသောမြဒေါသကြီးလာဒေါသလောဘကြီးပြီဆိုရင်လောဘဒေါသကြီးမောဟလည်းပါပြီအဲ့ဒီလိုပုဂ္ဂိုလ်မျိုးကြတော့ဘာဖြစ်လဲကြည့်လိုက်ရှင်တေဝရကဘောဟဆက်ဆက်မှာကျေစုကံငယ်ကျေစုကံငယ်တဲ့ရက်ဆက်ခဲ့အဲ့ဒီကြောင့်ဘောဟများစွာလဲလို့ပဲသူကျေစုကံငယ်တဲ့အတွက်ရှင်နလာမြေဖြိုးခါတယ်ညုံနေတာနော် ဘယ်တော့မှလောင်တာမရအခုနောက်ဆုံးဒီဘုရားနဲ့တွေ့တဲ့ခါမှပဲအဲ့မှာသူထောသားပြီးသိသွားတော့ဘုရားသူဘလောက်ပဲဒုက္ခပေးလို့နေနေမေတ္တာမပြတ်ခဲ့ဘူးဒီလိုမြင်သွားတာပေါ့နော်အတုကနည်းနည်းပြန်ကြည့်လိုက်ပေါ့သူကနည်းနည်းပြန်ကြည့်လိုက်ရင်အတန်တရားဘောတလျှောက်တော့ဘုရားဘောဟုတ်လား လောဘရေသောမြေတွေအကောင်ဒေါသမြေတွေသောမြေတွေအကောင်မောဟရေသောမြေတွေအကောင်တကပြအညိုးတေးတွေဖြစ်ခဲ့တယ်မတရားလုပ်ခြင်းနဲ့လောဘတွေအကောင်လာတဲ့အညိုးတေးတွေဒါတွေအကောင်ဒီကံကောင်းထောက်မှစွာပေါ့နောက်ဆုံးသူ့ရဲ့ကုသကံနဲ့လည်းကောင်းတာတွေမကောင်းတာတွေဘယ်ပုဂ္ဂိုလ်မဆိုရှိတော့ကောင်းတာတွေလုပ်ခဲ့တဲ့ကံတွေကြောင့်ဘုရားဘုရားလုံးဘုရားဖြစ်မဲ့ဘုရားသူကလည်းဘယင်သားတော်ဖြစ်တာပဲသူတို့ဆိုညီကိုဝန်ခွဲတော်တာပဲ နောက်ဆုံးဘုရားဘုရားဖြစ်တဲ့ချိန်သူတို့ညီကိုတာဝန်မင်းသားတွေဟာနော်ကျန်တဲ့9ဦးနဲ့တူဥပါလိနဲ့ဆို6ယောက်ပေါ့ဘုရားထံရောက်နော်အဲ့မှာတကယ်ကြိုးစားထောက်ခဲ့လို့အာရလောကီဘိန်းကြီးနဲ့တော့ရှေတဝဒရခဲ့တာဒါကသူဘဝတစ်ခုခုမှာဘုန်းကြီးတို့နော်ယံမထေမြဒီဘိန်းကြီးရတဲ့ပုဂ္ဂိုလ်ဆရာတစ်ပါးပေါ့တွေ့ဘူးလားအော်အကြပြီးတော့နော်သူထာမှာတပည့် လေးစားနေအထုတ်ခဲ့ဒီအခြေခံတရားတွေကြောင့်မှသူဟာဒီလိုနောက်ဆုံးဘုရားမင်းသားလေးဟောလေရောက်ရဟန်းဖြစ်ရတယ်သူတို့ကောင်းတရားတွေထဲမှာစံတရားတွေရအောင်အထုတ်တယ်ဒါပေမဲ့လို့သူကဝိပဿနာဉာဏ်ဖြင့်အမထုတ်နိုင်ခဲ့ဒီဇန်ချမ်းသာလောက်နဲ့ပဲကျေနပ်နေတော့နော်ဒီအဲဒီနဲ့ကျေနပ်တော့ဘာဖြစ်လဲမန်တက်လာတော့နော် အစင်းမြင်တဲ့ဝိပဿနာဉာဏ်ရအောင်ကျင့်နိုင်စွာမရှိခဲ့ဘူးအဲကြောင့်ဘုရားရှင်နဲ့တွေ့တဲ့ဘဝမှာပါလေစံပင်ရှင်တွေရခဲ့ပြီမယ်လို့ဝိပဿနာဉာဏ်မဉာဏ်ပုံဉာဏ်မရခဲ့ဘူးမဉာဏ်ပုံဉာဏ်မရတဲ့အခါကျတော့ဇန်တရားဆိုတာရတဲ့ခိုက်တံမှာပဲနိဗ္ဗာန်ကြီးကင်းကွာတော့ဝင်စားနေခိုက်တံမဝင်စားဘူးဇန်တရားတွေကင်းကွာသွားပြီဒီနိဗ္ဗာန်ကိလေသာတွေဖြစ်ပေါ်လာတာ အဲ့တော့သူကဘာဖြစ်လာလဲအတူချင်းမချင်းပဲပုံကိုယ်တွေပေါ့နော်အဲ့ဒီမှာသူနဲ့တူရောင်းချင်းပဲညီကိုတွေရှင်ပါတိယရှင်နုရဒရှင်အနန္ဒရှင်ဘကုရှင်ခိမိလာတော့ရှိကဘာတသိမ်းမှာဘုရုမုဒ္ဒမြတ်စွာဘုရားလက်ထက်မှာဗျာရိမရခင်ရတဲ့သူတို့ကဒီအာလောဘရေတောအာဒေါသရေတောမြေအာမောရေတောမြေနဲ့အာကောင်းတော့စုပန်ခဲ့ကြတယ်ဆိုင်ရာဆရာစုပန်ခဲ့တော့ သူတို့ကဒီအသိဉာဏ်တူတွေရကြတော့နော်အဲ့တော့သူတို့နဲ့ရှင်လိုက်တဲ့အခါကျတော့ရဟန်းပြုပြီးတော့ဈာပုဂ္ဂိုလ်တွေကတော့ဒီမဉဏ်တွေဖုံဉဏ်တွေအတိအတိရသူကတော့လောကီဆန်လောက်ပဲရလောကီဆန်လောက်လည်းရတယ်အတိတ်ဘဝပါရမီလည်းနည်းခဲ့တော့ကျင်ညိုမှုတူတမ်းမှုတွေအားနေအားနေတော့ဗာပြစ်လာမယ်သူများလိုကျင်ညိုမှုတူတမ်းမှုတွေနာမည်ကျမှုတွေလိုချင်လာလိုချင်လာတော့ဗာပြစ်လာတယ် ဟုတ်တာရှောက်တော့တော့ဘောနော်အင်းဒီဘေရရင်လည်းဒီမှာသာနာတွင်းသားဖြစ်ခဲ့တယ်နော်သာနာတွင်းသားဖြစ်ပြီးတော့ယဟန်လောကမှာဆိုဇန်သမာဓိတွေရအောင်အထုတ်နိုင်ခဲ့တယ်အထုတ်ပြီးနောက်ပိုင်းမှာကျတော့ကျန်တဲ့ပုဂ္ဂိုလ်တွေကသူတွေသာလုံးလာတဲ့ခါကျတော့ဒီကုလောဒလောဘမြေကြီးတက္ခအကောင်ဒေါသမြေတက္ခအကောင်ဘောမြေတက္ခမြေအကောင်တဲ့ခါကျတော့သူ့ရဲ့ပိစတတ်တွေပေါ်လာတယ် ပေါ်လာတဲ့ခါကျတော့လောဘတွေအာကြီးတော့ဟိုအတရားနည်းနဲ့တော့ချဖို့ထင်ပေါ်ဖို့ဒါတွေလောက်တော့တာပေါ့ဘုရားကိုဘုရားနေရာရအောင်လုပ်တယ်လာလာပါတွေရအောင်လုပ်တယ်ဒီရမယ်ရအောင်လုပ်ပြတော့ဘုရားကိုတတ်ဖို့ကြံစီတာတွေနော်အကုန်လုံးလျှောက်ချက်ကုန်တော့အဲ့ဒါတွေကဘာကြောင့်မို့လဲဆိုတော့ဘောကဆက်ဆက်မှာ သူလောက်ခဲ့တဲ့ဗီဇမျိုးစေ့ပေါ်မှာမူတည်ပြီးတော့ကြွာချသွားတာသူတဏ္ဍမာကကြတော့ဒီအလောဘအဒေါသအမောဟဒီမျိုးစေ့ရေသောမြစ်တွေအကောင်းမလုပ်ခဲ့ဘူးလောဘဒေါသမျိုးစေ့အလိုအမောမောဟလောဘဒေါသမောဟဆိုမျိုးစေ့ပဲအကောင်းလုပ်နေတဲ့ခါကျတော့နောက်ဆုံးဘဝမှာနော်တွေ့တဲ့အာယုံကျင်တုပိမလို့ဗီဇထခံကွာတော့ ဟုတ်လားအသိဉာဏ်တွေလက်ကွာကုန်တာပေါ့နော်ကွာကုန်တော့လေဒီလိုကွက်ပြသွားတော့အဲလိုပြောချင်တာကဒီရှင်ဒေဝရတင်မဟုတ်ပေါ့ဒါဘုန်းကြီးကဒေဝရတရှင်ဒေဝရတထိုးပြနေကြတာထဲလေဒီခေတ်မှာလည်းအများကြီးတွေ့နေတာနော်ဘုန်းကြီးတို့ဒီခေတ်မှာဘုန်းကြီးတို့နိုင်ငံမှာထင်အကျင့်နဲ့ထင်ရှားကြော်ကြားနေတဲ့ဆရာတော်ကြီးရှိပါတယ်အဲ့ဒီသွားပြီးတော့ဟုတ်လားသူသူငါငါရဟန်းတော်တွေရောလူတွေရောသွားဖူးမြော်ကြတယ် ဘုမြော်ကြည်ကြီးညိုတဲ့နေရာမှာဒီဆရာတော်ကြီးရဲ့အကျင့်စရဏဆရာတော်ကြီးလိုသီလတွေပြည်စုံလုပ်မယ်၊တမာတွေပြည်စုံလုပ်မယ်၊ပညာတွေပြည်စုံကျင့်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့သွားတဲ့ဘုရားအမြဲတမ်းနေတာပဲ။ဘုဇောကြီးညိုကြတဲ့ပုံကများဆိုဘာလို့လဲ။ကိုယ်နာမည်ကြည်ဖို့။ကိုယ်စီစဉ်ချမ်းသာတွေရဖို့။ယာရုတွေမြဲဖို့၊အာနာတွေမြဲဖို့လောကီကျိုးပဲမျောလင့်တောင့်တကြတာများပါတယ် ဒီရှင်ဒေဝရသဘောပဲတကယ်တော့အဲ့ဒီလိုတာသွားနေတော့ဒီလောဘမြစ်ဒေါသမြစ်ရေတောမြစ်မောဟရေတောမြစ်တွေအကောင့်နေမှာပဲလောကီအောင်နေမြော်ပြီးလုံးနေဒီဆရာတော်ကြီးတွေသွားပြီဆိုရင်ဘုန်းကြီးတော်ဗာလဲဆရာတော်ကြီးတွေကျင့်တဲ့တရားကိုရဖို့ဆရာတော်ကြီးသိတဲ့အသိဉာဏ်ဟိုရဖို့အဓိကယူဖို့ရေးကြည့်တာ နော်အဲ့ဒါကိုအဓိကထားတဲ့ပုဂ္ဂိုလ်ကနဲတယ်ဘာပဲတောက်တာ လောကီချမ်းသာပဲသူကဒါတွေတောက်တာလောကီချမ်းသာဆိုတာကဘုန်းကြီးတို့ဒီလောကီအာယုန်တွေလိုက်မမြဲဘူးမမြဲတဲ့အပြင်ဒီကိလေသာတွေမှာအကောင်းစေတယ်လောကီချမ်းသာဆိုကိုကဒီအာယုန်တွေပေါ်မှာတတိညာနဲ့မနေတတ်ပို့ပို့ဆွဲလာပို့ပို့နဲ့နိုးလာ အဲ့ဒါမျိုးတွေဖြစ်တယ်ကိလေသာတွေပိုးပေါ်အကောင်းစေအဲကြောင့်ခုနကရှင်ဒေဝရလောင်းကလည်းဘဝဆက်ဆက်ကသူကျင့်တော့ကျင့်တာပဲလောကီဇာနေရောင်ကျင့်သူကဘာဖြစ်လောကီအာယုံ လောက်ပဲအာယုံထားခဲ့တာအကုသိုလ်ရေသောမြစ်ပဲအာကောင်းမယ်လုပ်ခဲ့တာကုသိုလ်ရေသောမြစ်အာကောင်းမလုပ်ခဲ့ခုနကတော့ဘုန်းကြီးတို့ကဒီမြင်သာတဲ့နေရာဥပမာပေးရတော့တကယ်တမ်းကျတော့ဘုန်းကြီးတို့တွေတွေလည်း တတ္တဝါအများစုပေါ့လောကလူတွေကြည်လိုက်နေဒီလိုအကုသိုလ်ရည်သောမြစ်တွေအကောင်းမဲ့လုပ်နေတာများတယ်ကုသိုလ်ရည်သောမြစ်အကောင်းလုပ်တဲ့ပုဂ္ဂိုလ်ကနည်းတယ်အကြောင်းအဲ့လိုမဖြစ်စေချင်လို့ဘုရားဒါကိုပြောနေတာပေါ့ဒီမှာကြည်လိုက်ရှင်ဒေဝရဆိုဘုရားနဲ့တရားမတွေ့တွေ့တယ်နော်အဲ့တော့တွေ့တိုင်းလဲကျွတ်တမ်းမဝင်ဘူးနော်ဒါလေးလည်းမှတ်တော့တကြောဟာဘုရားနဲ့တွေ့တော့တေချာဘောချွတ်ပြီးတင်ဘုရားကကျွတ်လိုက်ဒီမှာရှင်ဒေဝရ ဒါတေဝရမြင်သာတဲ့ပုဂ္ဂိုလ်ပြအဲ့လိုမကျွတ်လို့ကြမ်းတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ပါအများကြီးပဲနော်ဘုရားနဲ့တွေ့တာမကျွတ်ပါဘူးနော်ကျွတ်တောင်းမွန်တယ်မဟုတ်ဒီမှာရှင်တေဝရကြည်လိုက်ဘုရားနဲ့လည်းတွေ့တယ်ဘုရားသာနာတွေမှာရှင်ရန်ဖြစ်မရဘူးလားရတာပဲဒါပဲရှင်ရန်ဖြစ်ပြီမဲ့လို့မညံဖုန်ညံမှမရတာတရားကျင့်တယ်ဘာပဲရတာသံသမารိဘိညာလောက်တာရပါဒါနဲ့ကျေတတ်နှစ်သက်နေတာပဲ နော်ဝိပဿနာဉာဏ်นี่ဖြစ်အောင်ဆက်အမထုတ်ဘူးမဲ့ဉာဏ်ဖွဉာဏ်นี่ဆက်အမထုတ်ဘူးရောမဲ့ဉာဏ်ဝိပဿနာဉာဏ်นี่မဖြစ်မဲ့ဉာဏ်นี่မဖြစ်တဲ့အခါကျဒီရထားတဲ့ဇံပင်ကြီးဟာချိန်မြေပျက်စီးနိုင်တာပျက်စီးခဲ့တာပဲရှော့နိုင်တာရှော့သွားတာပဲဘာဖြစ်လို့လဲဆိုသူတဏ္ဍာမှာ လောဘဒေါသမောဟဆိုတဲ့ရေတောင်းမြစ်တွေအကောင်းနေတာအကောင်းနေတော့အတွက်ဒီလောကီချမ်းသာနောက်ပဲသူသူနာမည်ကြီးဖို့ လာလာပါများကိုဒါပဲသူကလိုက်နေအဲ့လိုလိုက်နေတဲ့အခါကျတော့သူ့ရဲ့ဆန္ဒဘယ်တော့မှမပြည့်စုံဘူးနော်ဘယ်ချိန်မှလည်းဖြတ်လို့ရလို့မရနိုင်ဒီအာယုန်တွေပဲမရရောင်ရှာဖွေရင်းနဲ့မလုံတင်တာတွေလုံမပြောတင်တာတွေပြောမတွေးသေးတဲ့တွေးမကြံသေးတာတွေကြံနေရင်တော့ကြံနေရင်လည်းပဲရှင်တေဝရမှာသာနာသမိုင်းမှာဖျော်ဖို့လို့ဘုန်းကြီးတို့ ဗုဒ္ဓသာနာသမိုင်းမှာရဟန်းဆိုဖြစ်မှတ်တမ်းခံရတာပဲမှတ်တမ်းတင်ခံရတာပဲနော်အဲတော့ဘုန်းကြီးတို့လည်းမတူပါဘူးဒီဗုဒ္ဓဘာသာထွန်းကားတဲ့နိုင်ငံမှာနေပြီးတော့ဒီလောဘရေသောမြစ်တရားအာကောင်းနေမယ်ဒေါသရေသောမြစ်တရားအာကောင်းနေမယ်မောဟရေသောမြစ်တရားအာကောင်းနေမယ်ဒီလောကီအာယုန်တွေပဲလိုက်နေနော်အဲတော့မှရပ်တန့်လို့ရမှာမဟုတ်ဘူးနော်အဲတော့ဒီလောဘတွေလောဘရေသောမြစ်တရားအာမကောင်းအာလောဘရေသောမြစ်တရားအာကောင်း ဒေါသရည်သောမြစ်တွေအာမကောင်နဲသောမောဟရည်သောမြစ်တွေအာမကောင်နဲသောဘာလို့မလဲဒေါသအာဒေါသရည်သောမြစ်တွေအာကောင်အာမောဟရည်သောမြစ်တွေအာကောင်လှုပ်ရမှာပဲဒါတွေကတော့ဒီကတော့အာမောဟရည်သောမြစ်ပေါ့တရားထုတ်တဲ့ကကြဉာဏ်ဖြစ်သွားတော့ဉာဏ်ပါလိုက်ရင်တော့ဉာဏ်ဖြစ်သွားရင်တော့နော်ဉာဏ်ဖြစ်အောင်ပရမတော့ဉာဏ်ဖြစ်ဖို့ဆိုတမာရီလိုတာပေါ့နော်စံတမာရီပြောမယ်ဆိုတန်တမာရီတစ်ပိုင်း အမဇန်သမารိရောင်အထုတ်ဝိပဿနာတိုင်းရသွားမယ်ဆိုခဏိကသမารိရောင်အထုတ်အဲ့ရနေညံဖြစ်အောင်အထုတ်ပါတစ်စင်းနဲ့တစ်တစ်ဓမ္မယုံနံသဘာဝတွေတကယ်မြင်သွားကြည့်ပါလားဘုန်းကြီးတို့ဟာဒါတော့ရုပ်ပဲဘုန်းကြီးဘောဓိရကြီးမမြင်တော့ဘူးဒါတော့ရုပ်ကြီးပဲဒီသားနဲ့ရုပ်ကြီးပဲခြားသိနာနာမည်ဒီသဘာဝတွေမြင်သွားရင်ငါတို့ဘာယောက်ျားမိန်းမဘောဓိရလုံးလုံးပျောက်သွားတယ်ဒီဒီသဘာဝတွေကလည်းအကြောင်းကျိုးအကြောင်းကျိုးအကြောင်းကျိုးဆက်ဆက်ဖြစ်နေတာ ဒီလိုသဘောပေါက်လာမယ်ဒုတိယညာနော်ယုံနံသဘာဝတွေမြင်သွားပြီးငါတို့ရောယောက်ျားမိန်းမဒိဋ္ဌိပြုတ်သွားတာအဲ့ဒီအနေနဲ့ဆင့်တယ်ပြီးကြောင်းရုပ်သဘာဝတွေမြင်သွားရင်လည်းနော်တော့တူတယောက်ကဖန်ဆင်းတယ်ပြစုလောက်တော့ပဲဝါချောင်းမှုဖြစ်တယ်ဟုတ်လားအကြောင်းယုံမဲ့ဖြစ်တယ်ဆိုတာတွေလုံးဝစင်ကြယ်သွားတာပဲအဲ့ဒီလိုအထောက်အထားပါနော်ဒါကြောင့်မို့ အာယုန်တွေတွေ့ကြုံလာတဲ့အခါမှာဘယ်ရာမဆိုမိနစ်တွေ့တာကြည့်ပြီးတော့နှစ်သက်ချက်အာယုန်မှန်သမျှကိုရယူရတဲ့နည်းနဲ့ရယူဖို့မကျေနပ်တဲ့အရာတွေကိုဒေါသနည်းအာဂရနဲ့တုံ့ပြန်ဖို့ဘယ်ရာမှဟုတ်လားတိုင်းထွာစဉ်းစားခြင်းဖြစ်ရှိတဲ့အသိဉာဏ်နဲ့ဆင်ញင် ပြုလုပ်တတ်တဲ့အလေတပသုတ္တနာမြင်ရှင်တေကိုရရှင်တေတော့မှမဟုတ်ပါဘူးဒီလိုဗီဇာတွေစိတ်တတရားတွေပုရုဇဉ်သာတဏ္ဍာမှာရှိနေတာပဲ အဲဘုရုဇဉ်တဏ္ဍာမှာဘာရေတောင်းမြစ်တဲ့အကောင်းနေလဲလောဘဒေါသမောဟရေတောင်းမြစ်တဲ့အကောင်းထက်သန်နေတယ်အကောင်းထက်သန်နေတဲ့ပုံကုများတော့ဒီဝိပဿနာဉာဏ်နေမညာပုံညာနည်းနည်းမှစိတ်ဝင်စားဘူးသူတို့ကတော့ချွေရံပြေတာလာလာပဒါတွေရဖို့ပဲလောက်တော့ဒါတွေရဖို့လောက်တော့သူဟာရှင်ထူရအောင်နောက်ဆုံးသူကဘာလုပ်လဲအင်္ဂါတွေသင်ခွဲတယ်ဘုရားကို တွေ့ဖြတ်တောင်းလုပ်တယ်ဒီပစ္စနတိယကံတွေငါတို့အကျိုးလုံးတော့ဝီစင်ငရဲရောက်သွားတော့ရံဘွားဖြစ်ပေမဲ့လို့လည်းသူရံဘွားမှာတော့ရံဆိုနာမည်နဲ့ဆုံးသတ်သွားတာဒါပဲပုဂ္ဂိုလ်မဆိုပုရုဇဉ်ဘွားဆိုတာဒီလိုပဲဖြစ်တတ်ပါတယ်ပြီးတော့ခွန်ကြီးတို့ကဒီပုရုဇဉ်ဘွားနဲ့လွတ်မြောက်သွားအောင်ကိုလိုတရားတွေအထုတရားတွေအားထုတ်တယ်ဆိုပါလေအလောဝရေသောမြင့်တဲ့အကောင်လောက်တာအာဒေါသရေသောမြင့်တဲ့အကောင်လောက်တာ အာမောကရေတော်မြင်တဲ့အာကောင်းလောက်တာပဲနော်အဲ့ဒီအာကောင်းလှုပ်ရင်းလှုပ်ရင်းနဲ့အဓိကတော့အာမောကရေတော်မြင်ကအဓိကကြားတယ်အာမောကရေတော်မြင်တဲ့အာကောင်းတော့အာမောကရေတော်မြင်တဲ့အာကောင်းလာရင်ပညာဉာဏ်ဝိပဿနာဉာဏ်တစ်ဆင့်နဲ့တစ်ဆင့်မြင့်တက်လာမြင့်တက်လာပြီးတော့တခါမဲ့ညာဖုန်ညာတွေရသွားပြီခုနကလောဘရေတော်မြင်တဲ့သူ့မဲ့စင်တာနဲ့ဖြတ်ချဖြတ်ချဖြတ်ချတော့ဘုဒ္ဓဘာတိမဲ့ညာလောက်ရောက်သွားရင် အဒိဋ္ဌိပါတဲ့လောဘဖြတ်ချလိုက်တာနော်ဘယ်ရောက်စေတတ်တဲ့လောဘတွေဒေါသတွေဖြတ်ချလိုက်တာရာဂံလောက်ရောက်သွားပြီးကြံ့ကြံ့ထန်ထန်နော်အပေမကြစေနဲ့ကြံ့ကြံ့ထန်ထန်လောဘဒေါသတွေကထပ်ဖြတ်ချလိုက်တယ်အနာဂံဖြစ်သွားပြီဆိုတော့ကာမဘုံကိုကာမဆက်ဘုံကိုဖြစ်စေတတ်တယ်လောဘမျိုးလုံးဝဖြတ်ချဒေါသမျိုးလုံးဝဖြတ်ချနော်အဲ့လိုစဉ်းစားဖြတ်သွား ယဟန္တာဖြစ်သွားတဲ့အခါကျကျန်တဲ့ကိလေသာမှန်များအကုန်ဖြတ်ချတယ်နော်ဥပဘောကယဟန္တာအနာဂံဆိုရင်တော့ဒီသုတ္တဝါဒဗြဟ္မဘုံသူကတွေ့တာသေးတယ်ဥပါဒါကတဏအရူပဒါကတဏလို့ခေါ်တယ်အဲ့ဒီဘုံကိုသွားကျင်သေးတယ်ယဟန္တာဖြစ်သွားအဲ့တဏကလုံးဝဖြတ်ချတယ်ကျန်တဲ့ကိလေသာဖြတ်ချအဲ့ဒါမျိုးဖြစ်အောင်ကျင့်ရနော် ကျွန်တော်တရားသင်တန်းနေပြီးတယ်ဆိုတာဒါလေးမှတ်ထားဖို့ပေါ့နော်ဒီအခုဘုန်းကြီးတို့ပဋ္ဌာန်းသင်တယ်ဆိုတော့ရည်ရွယ်ချက်ကအဲ့ဒါလေးပဲနော်ပဋ္ဌာန်းသင်တဲ့အခါကျနံပါတ်1အနေနဲ့ကြည့်လိုက်ပေါ့နော် အားလဲအဲရုပ်တဘာဝနာမ်တဘာဝမျိုးပါအာခုဟေတုပစ္စည်းပဲပြန်ကြည့်လိုက်နော်ဟေတုပစ္စည်းဆိုဟေတု6ပါးယုံနာတဘာဝတတ်တတ်ပဲ ငါတို့ရရောချင်မှာဘာမှမပါအဘာဝတသက်ခြေကိုင်းတာအကြောင်းတရားလည်းသဘာဝအကျိုးတရားလည်းသဘာဝအကျိုးတရားဒီမှာအကြောင်းတရားနန်းသဘာဝအကျိုးတရားလည်းနန်းသဘာဝရုပ်သမားဒါလေးမြင်အောင်ခြေကိုင်းတာသဘာဝမြင်အောင်ခြေပဲနော်ရုပ်ဆိုရုပ်သဘာဝမြင်အောင်ကြည့်နန်းဆိုနန်းသဘာဝမြင်အောင်ကြည့်စေခြင်းလို့ဒီတရားဟောတာအကြောင်းတရားဒီဘက်ကကြည့်လိုက်လောဘဒေါသမောဟအလောဘဒေါသမောဟလောဘဖြစ်လေဒါချင်လောဘကုသနမတွေ့တာ မြတ်နိုးနေတယ်လောဘသဘောလေးသိအောင်ရှုအောင်ဒါလေးပေါ်ပြီးပြောက်ပြီးဖြစ်ပြီးပြမြင်အောင်ရှုမှအာလောဘဖြစ်သွားမှာဒေါသလည်းပေါ်ပြီးပြောက်ဖြစ်ပြီးပြမြင်အောင်ဉာဏ်နဲ့ရှုရတော့ဤမောဟရေးပါဒါလေးဉာဏ်နဲ့ရှုရှေ့ဆက်မသွားဘူးပြအောင်ရအောင်လုပ်ရတယ်ဒီလောဘစိတ်တွေပြသွားပြီ လောဘအကြောင်းပြသွားပြီဒီအကြောင်းအရာဖြစ်လာတဲ့လောဘစိတ်တွေစေတစာရုပ်တွေမဖြစ်ဘူးတကယ်လို့ ဒီမှာရှုမှတ်လို့မနိုင်တဲ့ဟောဒီစိတ်စိတ်တွေစိတ်စားရုပ်တွေတောင်ဆက်ရှုလို့ရလောဘစိတ်ကိုထိမိရှုနိုင်တယ်သူစိတ်တွေရှုနိုင်တယ်သူကြောင့်သူကြောင့်ဖြစ်ပေါ်လာတဲ့နော်ကျူးလွန်တဲ့အဖြစ်မျိုးပါဒီစေစားယုတ်ဒီဂျာမကျူးလွန်တာကိုနော်ဝိတေကမကိလေသာပေါ့မနောကံထိအောင်ကတော့ပြိယုဌာဏကိဒီထိအောင်မကျူးလွန်သေးဘူးရုပ်တွေဖြစ်သွားပြီကြည်လိုက်ပေါ့နော်ဒေါသတွေဖြစ်လာပြီဟို ကြံကြံတန်ရိုင်းဆိုင်နေပြောဆိုတာရံကားတာတွေအာယကံတောင်းကြမှုတွေကိုစေကံတောင်းကြမှုတွေပေါ်လာတာမနောကအာကြည်လာတော့အဲ့ဒီလိုတွေပေါ်လာတာအဲ့ဒီမှာလဲတတိယပြီးတော့လဲဆက်ပြီးရှုမှတ်နိုင်ဒီဟာရဲ့မတော်ဘူးပေါ့ဗျာမရှုမှတ်နိုင်တော့လုံလုံကျူးကျူးပေါ်တော့လုံးဝတတ်ဖြတ်လွန်းကြုံမှပဲတတိယလားဟုတ်လားကိုယ်တဏ္ဍမှာဒေါသတွေဖြစ်နေမျက်နာတော့ပေါ်တော့မယ်ဒါမြဲထိန်းနိုင်နိုင်နေတယ် နော်ကိုမူရပေါ်သွားတယ်ထိနိုင်တယ်နော်တမထိုးမလို့ပဲဒါနဲ့လက်တီထိုးမလို့လောက်တဲ့လက်တီဖြည့်ချနိုင်တယ်တမလို့တဲ့လက်နဲ့ချထားနိုင်ဒီမှလည်းရအောင်လုပ်လို့ရတာပဲနော်တဘာဝတွေမြင်ဒီရုပ်ဆိုရုပ်တဘာဝမြင်အောင်ကြည့်နာဆိုနာတဘာဝမြင်အောင်ကြည့်ပထမခုဖြစ်နေတဲ့ဒေါသစိတ်လောဘစိတ်ကိုမြင်အောင်ကြည့်ရနော်တရားလေးပေါ်ပြီးတော့ပေါ်ပြီးမြောက်ဒေါသဖြစ်နေတာပုံသိတာတော့ဗောနော်ဟိုဒေါသဖြစ်နေဒေါသစိတ်နေတာလေးကြည့် ပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောမလို့ဒါနန္တဘာဝတက်တက်ဆိုသဘောပေါက်တခါလေးလေးဒီဒေါသစိတ်ကပျောက်သွားဒေါသစိတ်ရဲ့ side ဖက်နော်ဒီရုပ်တရားတွေမှာခံစားနေခေါင်းထဲမှာမကြည်ပလင်ကြမ်းနေခန္ဓာကိုယ်မဲ့ရမသာကြမ်းနေတယ်ခန္ဓာကိုယ်ကိုနေရာခက်ကြမ်းနေအဲ့ဒါ set ဒီရုပ်တရားတွေရှူရှူနေအိမ်မှာဒီရုပ်တဘာဝလည်းမြင်လာဟောဒီရုပ်နဲ့နာနေတာ အကြောင်းကျိုးဆက်ဆက်ဖြစ်နေမှာလားလောဘကြောင့်မို့ဒီလောဘစိတ်ဒီရုပ်တရားဖြစ်တာပါလားအကြောင်းကျိုးသဘောတွေလည်းပေါက်လာဒါကိုရှုစေခြင်းလို့ဘုရားကဒီမှာရုပ်တဘာဝတက်နာမ်တဘာဝတက်အထံတရားတော်မှာဟောတာနော်ကျင့်တဲ့တုတ်တန်နေမှာမတူဘူးဒီမှာပရမရုပ်တဘာဝနာမ်တဘာဝမြင်အောင်ရှုဒါကိုယထာဘုဒ္ဓဉာဏ်လို့လည်းခေါ်တယ်ယထာဘုဒ္ဓဉာဏ်ဆိုအမှန်တိုင်းသိအောင်လုပ်တာ ရုပ်ရုပ်ရုပ်တဘာဝနာနာတဘာဝမြင်တာငါတို့ကယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုလို့လို့ပျောက်သွားဘယ်သူမှပျောက်ခိုင်းစရာမလိုဘူးဒီယုံနာသဘောတရားတွေကလည်းသူသဘောတက်တက်ပဲသဘောတက်တက်ပဲဖြစ်ပျောက်သွားတယ်နော်အမှန်တိုင်းသိတဲ့ဉာဏ်ကိုယထာဘုဒ္ဓဉာဏ်လို့ခေါ်တယ်နော်ဒီယုံနာသဘောတရားတွေကသူ့အတူ ဘောတရားတက်တက်ပဲတီးပြီးပျောက်သွားတဲ့သဘောပဲနော်သဘောတရားတက်တက်ပေါ်မှာမူတည်ပြီးသိတဲ့ဉာဏ်ကိုဓမ္မထိတိဉာဏ်လို့ခေါ်တယ်အဲ့လိုသိပြနောက်ပိုင်းမှာအော်ဒီတရားတွေအကြောင်းကြောင့်ကျိုးဖြစ်နေပါလားဒါလေးတွေမြောင်ရှုပါအဓိကတော့ဒီပဋ္ဌာန်းတရားသင်ရင်းဟာဘာလို့အဓိကပြောစီခြင်းလဲဆိုတော့ရုပ်တဘာဝနာမ်တဘာဝမြင်အောင်ရှုလိုက်တဲ့အတွက်ပါတယ်ဒိဋ္ဌိပြောက်တာပဲ တက္ကဒိဋ္ဌိပြုတ်တာပဲဒါတွေရုပ်တဘောနံတဘောမသိရင်ဒီပုံမှာပဲဘုန်းကြီးကငါတို့ကယောက်ျားပဲငါသားငါသမီးဒီလိုဆွဲတာဟုတ်ဒီလိုရုပ်တဘောနံတဘောကသိသွားမယ်စေဒီပုံမှာငါတို့ကယောက်ျားမိန်းမထင်မှတ်တဲ့တက္ကဒိဋ္ဌိကလုံးလုံးကွာကြသွားတာပြီးတော့ကြောင်းရုပ်တဘာဝကိုသိသွားရင်လည်း ကိခဝေဒနာဝိသုဒ္ဓိပေါ့ဝိသိကိစ္စလည်းကွာကြဒါကြောင့်ဘုန်းကြီးတို့နာမရူပပရိစေတညာယုံနံတဘာဝသိတဲ့ဉာဏ်ပစ္စပရိကကြောင်းရုပ်တဘာဝသိတဲ့ဉာဏ်နှစ်ခုလောက်ပိုင်ပိုင်နိုင်နိုင်မြင်သွားရင်သုလသောတာပန်တော့ဒါဟုဆိုလို့လည်းဗျာအဲ့ဒီလောက်မြင်မှယုံနံတဘာဝတွေမြင်လို့ အာသူရယောက်ျားမိန်းမတွေပျောက်သွားမယ်ပုဂ္ဂိုလ်တ attva တွေပျောက်သွားလို့ဒိဋ္ဌိတက္ကဒိဋ္ဌိကွာသွားရမယ်တက္ကဒိဋ္ဌိကွာသွားပြန်ဒီယုံနာတဘာကြောင့်ကြောင့်ဆက်ဆက်ဖြစ်နေမှာလားဆိုတဲ့သဘောတရားတွေသဘောပေါက်သွားရင်နော်ငါကအကြောင်းကျိုးဆက်ဆက်ဖြစ်နေတာမဟုတ်ဘူးလို့တန်တရားဖြစ်နေတယ်ဖရာပေါ်မှာတန်တရားဖြစ်တရားပေါ်မှာတန်တရားဖြစ်ဟုတ်လားဘောရီပေါ်မှာတန်တရားဖြစ်အကြောင်းကျိုးတရားတွေပေါ်မှာတန်တရားဖြစ်နေဝိသိကိစ္စလည်းလုံးလုံးခွာကြသွားတာပဲ အဲ့ဒီလိုဒိဋ္ဌိနဲ့ဝိစိတ်စာကွာသွားနိုင်တဲ့ကွာသွားလို့ဒီခြေနေမျိုးသုလသောတာပန်လို့ခေါ်တာဟုတ်ဗျာအဲ့ဒီလောက်ထိအောင်ပဋ္ဌာန်းတရားသိရင်နဲ့ရှုမှပြီးတော့ဒီကြောင်းကျိုးဆက်ဆက်ပြရုံဏဘာဝတွေအစစ်တက်ပြီးတော့အနေစာသဘောလောဘပဲကြည်လိုက်ပျောက်ပါတော့ပျောက်ပြီးရင်တော့ဒုက္ခတွေကျမ်းနေတာဒုက္ခသဘော ကိုဖြစ်စဉ်လို့မဖြစ်တဲ့သဘောတွေနဲ့သဘောပေါက်တာနတ္တသဘောဒီလောက်ထိမြင်အောင်ကြည်ရဒါကြောင့်ပြိညာနဲ့ပြောတာပေါ့ယောသဘာဝတွေနာမ်သဘာဝတွေမြင်မယ်ကျောင်းကျိုးသဘာဝတွေမြင်မယ်ဒါညာတာပြိညာကျောင်းကျိုးဆက်ဆက်ဖြစ်နေတဲ့သဘာဝတွေမြင်သွားမယ်သဘာဝတွေကျောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနာသဘာဝတွေအိဋ္ဌသဘောဒုက္ခသဘောနတ္တသဘောဉာဏ်နဲ့မြင်သွားပြီဒါတိရဏပရိ အဲ့ဒီလိုမြင်သွားရင်ဒီယုံနံတရားတွေပေါ်မှာငါတဘာယောက်ျားမိန်းမထင်မှတ်နေပုဂ္ဂတ္တဝါထင်မှတ်နေဒိဋ္ဌိပြုတ်ကျသွားတာကြောင်းကျိုးကိုမြင်သွားရင်လည်းပဲဝိသိကိစ္စပြုတ်ကျသွားနိုင်တယ်။နော်ကိလေသာတွေသူဉာဏ်ရအတိုင်းတာတခုရပယ်သွားတာဒါဘာဟာနာပရိညာခေါ်တယ်။နော်သံတရားသင်ရတဲ့ရည်ရွယ်ချက်ကဒါတွေသိဖို့သင်တယ်လို့ဒီလောက်ထီအောင်သိပြီး ဒီလောက်ထိအောင်မြင်အောင်အထောက်ရမှာပေါ့နော်ဘုရားတို့ဒီမှာအမှတ်စုလေးပြောဖို့ကြံသေးတယ်နော်ဒါတွေကြနည်းနည်းလေးခက်တော့နည်းနည်းဒီလောက်နဲ့ပဲသိမယ်နော်နောက်တစ်ပတ်မှာဆက်ပြောမယ်ဒီနေ့ဟောပြောစုစုံမတဲ့တရားတော်များကိုဈာနာကြားတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ကိုညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေဆရာတော်ဗျာပေးတဲ့စင်နဲ့ပြေဝပြပါစေ